ဒီနေ့သာသနာတော်နှစ်2564ခုကောဇာတကိ1382ခုပြာဇိုလာဇန်12ရက်2021ခုတလပိုင်း24ရက်တနင်္ဂနွေနေ့ညချမ်းခါကာလစကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမုံဝရက်ကွက်တစ္ဆာရွှေစီကျောင်းတိုက်တွင်မှာဓမ္မဒါနအလှရှင်များနဲ့တကွအိုင်မောအနေတရားဒေသနာများကိုနာယူကြည်ညိုကြတဲ့ တရားဓမ္မပေါင်းတို့အတွက်စနေတနင်္ဂနွေဥပုံနေ့ည7နာရီအချိန်မှာဘုံဘုံတို့ဓမ္မဒါနဓမ္မပူဇာတရားဒေသနာများဟောကြားခြင်းတရားဒေသနာများနာယူခြင်းမြင့်မြတ်တဲ့ကုသိုလ်ကောင်းမှုကို ပြုရတဲ့အခါကာလဒီနေ့ဓမ္မဒါနအလှူရှင်များဖြစ်ကြတဲ့ရန်ကုန်မြို့အမှတ်44လာသာလမ်းမှာနေထိုင်ကြတဲ့တက္ကကြီးဦးဝင်းဒုမကြီးဒေါ်သိန်းစုမိသားစု အမှတ်61တကုံတီတီလမ်းမှာနေတဲ့တက္ကမကြီးဒေါခင်ရီမိသားစုစင်ကာပူနိုင်ငံမှာနေထိုင်ကြတဲ့ဥအောင်တန်းကြီးဒေါက်တာခင်ခင်ဝင်းမစ္စတာပေကင်စင်ဒေါ်ဆန်းဆန်းဝင်းဦးတန်းထေထိုတိုတိုဝင်းသာရှုတန်းစုကြွန်အသက်20ပြည့်မွေးနေ့အလှူတဲ့ပြီးတော့ အိုလီဗီယာကောင်းအေမီကောင်းစင်ကာပူအကိုက်မိသားစုမွေးနေ့အလှနောက်ပြီးတော့စင်ကာပူနိုင်ငံမှာပဲနေထိုင်ကြတယ်တခါကြီးဦးမြင့်အောင်ဒကမာကြီးတော်စံမြင့်ကြီးမိသားစုတို့ရဲ့69နှစ်ပြည့်မွေးနေ့အလှတခါကြီးဦးပြည့်စုံတော်ဝင်းမာတီတာထက်မြက်အောင်အောင်မြင့်မြတ်သမီးရုံးဝတီမိသားစုနဲ့ ဥအောင်သူရဒေါ်ရီမွန်အေးသာဇွဲထက်သူရမိသားစုတို့ကပြီးရင်ဤဒေါခင်မမရဲ့အသက်68နှစ်ပြည့်မွေးနေ့အလူသင်္ကန်းကျွန်းရန်ကုန်မြို့တဲ့ဖခင်ကြီးဥကြည်မောင်ကြီးနဲ့မိခင်ကြီးဒေါ်လှရင်တို့အားရည်စူးပြီးတော့ရန်ကုန်မြို့တောင်ကလာပမှာနေထိုင်ကြတဲ့သမီးဖြစ်သူဒေါ်သွင်သွင်အေးဒေါခင်နောင်းတို့ရဲ့မွေးနေ့အလူ ဥမြတောင်ဒေါ်တွင်တွင်ထေမိသားစု ချမ်းမြသာစီမန္တလေးမြို့တဲ့ထေမိသားစုတို့ရဲ့ဓမ္မဒါနဓမ္မပူဇာကိုဘုံတို့အနုမောဒနာပြုနိုင်ဖို့ဖတ်ကြားပြပါနော်ဒီတော့ဒီကနေ့ညဟောကြားနာကြမယ့်တရားဒေသနာကမင်္ဂလာတရားတော်အပိုင်း16အနာဝဇာနိကမာနိမင်္ဂလာ ဒါနိစ္စဓမ္မစရိယာစညာတကနိစ္စသင်္ကဟော အနာဝိဇာနိကမာနိဣတမင်္ဂလမုဒ္ဓမသုံးတန်စေတနာဖြူရှင်တန်းလို့ပေကံဝေမျှလှူနိုင်စေကိုနှုတ်စိတ်ကြံမမိုက်မှားနဲ့သူစရိုက်တရားကိုကျင့်ပါလေရွှေမျိုးတွေကိုပြစ်မထားနဲ့သင်္ကဟာတရားနဲ့ချီးမြှောက်လေတန့်စင်ပြည့်မျိုးလူတို့ကြိုးတဲဘိုးရွယ်ဆောင်စီ အခုကတန့်ရှင်ပြည့်မျိုးလူလူကြိုတဲ့ဘိုးရွယ်ဆောင်စီနော်အနာဝိဇာနိကမ္မာနိကြီးပွားခြင်းချမ်းသာခြင်းပြည့်စုံခြင်းရဲ့အကြောင်းတရားတွေကို မင်္ဂလာလို့ခေါ်တာကို အလုံးနားရည်ဝနေကြပြီနော်အဲ့တော့ရှေ့ရှေ့မင်္ဂလာတွေအကြောင်းကိုပြန်ပြီးတော့ဘုံဘုံတို့စကားအနုတန်တွေဆက်အောင် ပြန်မပြောတော့ပါဘူးနော် ပြောခြင်းတဲ့အကြောင်းအရာလေးတွေပြပြဝဝအချိန်လောက်လောက်ကပြောရအောင်ဟုတ်လား အဲ့တော့အနာဝိဇ္ဇာနေကမ္မနေမင်္ဂလာဆိုတာဘာလဲအနာဝိဇ္ဇဆိုတာအပြစ်ကင်းတဲ့သဘော ကမ္မဆိုတာအလုပ်ပေါ့နော်အပြစ်ကင်းတဲ့အလုပ်တွေကိုလုပ်နိုင်တာအပြစ်ကင်းတဲ့အပြောတွေကိုပြောနိုင်တာအပြစ်ကင်းတဲ့အတွေးတွေကို တွေးနိုင်တာဒါကိုအနာဝိဇ္ဇာနေကမ္မနေဒါကိုဦးဇင်းတို့လွယ်လွယ်နားလည်အောင် ဒီအနာဝိဇ္ဇာနိကမ္မနိမင်္ဂလာကိုလွန်မှတ်ရမှာလဲဆိုတော့ဘဘုံတို့လမ်းဖောက်တယ်တရားဆောက်တယ်ဇေရက်ဆောက်တယ်သစ်ပင်ဥယျာဉ်စိုက်တယ်ဒါတွေဟာအနာဝိဇ္ဇကမ္မနော်နောက်ဒုက္ခိတတတ္တဝါတွေကိုကယ်ဆယ်တယ်၊ကူညီတယ်၊စောင့်ရှောက်တယ်ဟုတ်လားနောက်ပြီးတော့တည်တဲ့ပုံကိုယ်တွေကိုသင်ချိုပေးတယ်အဲ့ဒါစာထဲမှာဖွင့်ပြထားတဲ့ ဒီအနာဝိဇ္ဇာနိကမ္မာနိမင်္ဂလာနဲ့ပတ်သက်ပြီးတော့ဘယ်လိုလုပ်ငန်းတွေကိုအနာဝိဇ္ဇာနိကမ္မာနိမင်္ဂလာလို့ပြောရတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ဒါလူရင်းလေးကိုပြောတာပေါ့နော်နောက်ပြီးတော့ဝေယဝိစ္စတွေလောက်ကြတယ်သူများပြုတဲ့ကုသိုလ်ကောင်းမှုတွေမှာဝိုင်းဝန်းပြီးတော့ဆောင်ရွက်ပေးတယ်ဟုတ်လားနောက်ပြီးတော့ဥပုံဆောင်တာလည်းပဲဒီအနာဝိဇ္ဇကမ္မအပြစ်ကင်းတဲ့အလုပ်တွေထဲမှာသူကတော့အထွတ်အထိပ်လို့ပြောနိုင်တယ်ပေါ့နော် ဒါကြောင့်မို့လို့ဒီမင်္ဂလာတရားနဲ့ပြည့်စုံအောင်ဘုံဘုံတို့ဘလို့နေရမှာတော့ဘလို့ကျင့်သုံးရမှာတော့လို့မေးရင်မိမိအပါဝင် လောကကြီးရဲ့ကောင်းကျိုးချမ်းသာကို ဖြစ်ထွန်းစေမယ့်အပြစ်ကင်းတဲ့အလုံးမှန်သမျှကိုအခြေအနေအားလျော်စွာတတ်နိုင်သလောက်ဘုံဘုံတို့လောက်ကင်ဆောင်ရွက်ပြောဆိုပေးရမယ်ပေါ့နော်အဲ့ဒါဘုံဘုံဒီမှာဒီအမှုကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီမင်္ဂလာတရားနဲ့ပတ်သက်ပြီးတော့ ဒီမင်္ဂလာနဲ့ကိုက်ညီတဲ့ကျမ်းစာထဲမှာပြထားတဲ့ဝိထုကြောင်းလေးတွေအကြောင်းအရာလေးတွေဒါလေးတွေကိုမကြံရစ်အောင်တည်တည်ချာချာလေးအစီအစဉ်လေးဆွဲပြီးတော့မှတ်ထားတယ်ဟုတ်လားအဲ့တော့လောကလူသားတွေကောင်းကျိုးချမ်းသာပြည့်စုံနိုင်စေဖို့ဆိုတဲ့မုံမြတ်တဲ့စိတ်ဓာတ်နဲ့ဒီအပြစ်ကင်းတဲ့ကောင်းမှုတွေအပြစ်ကင်းတဲ့အလုပ်ကိစ္စတွေကိုဆောင်ရွက်ရမယ် နော်ဒါတွေကိုဘုံဘုံတို့ကလှုပ်တဲ့လှုပ်ထိုက်တဲ့ကုသိုလ်ကောင်းမှုတစ်ခုအနေနဲ့မြင့်မြတ်တဲ့အလုပ်လို့နားလည်ပြီးတော့စွမ်းအားရှိတဲ့မြတ်လုပ်ရမယ်ပေါ့နော်ဒါဟာကြီးပွားခြင်း ချမ်းသာခြင်းပြည့်စုံခြင်းရဲ့အကြောင်းကိုယ့်ရဲ့စိတ်စေတနာကမွန်မြတ်ရင်မွန်မြတ်တဲ့လောက်ကောင်းကျိုးချမ်းသာတွေလည်းပဲများစွာ ဖြစ်ထွန်းစေတဲ့အကြောင်းတရားကြီးတွေပေါ့ဟုတ်လားတော့ဒီနေ့မှာလမ်းဖောက်တယ်တရားဆောက်တယ်နော်လူတွေတဲဖို့ခိုးဖို့ဇေယျဆောက်တယ် နော်အရေးအာဝါဒနဲ့ပြည့်စုံဖို့တစ်ပင်စိုက်တယ်နော်မျက်စိကြည်နူးဖို့စိတ်ချမ်းသာဖို့ဥယျာဉ်စိုက်တယ်နော်ဒါနဲ့ပတ်သက်ပြီးတော့ကျမ်းစာတွေထဲမှာလူအတိများတာကတစ်ချိန်မှာတရားမင်းကြီးဖြစ်သွားတယ်ဥမာကဆိုဟုတ်လားမဆလရွာကလူငယ်33ယောက်ကိုခေါင်းဆောင်ပြီးတော့ဒီအပြစ်ကင်းတဲ့အလုပ်တွေကိုခေါင်းဆောင်ပြီးတော့လှုပ်သွားတာဖះလောက်မှာပဲဟုတ်လား တစ်ချိန်တုန်းကတော့သူတို့လည်းပဲမှားမှားယွင်းယွင်းဆူဆူမိုက်မိုက် နေခဲ့ကြတာပဲနောက်တော့ဘုရားလောင်းကတတိတရားရပြီးတော့လူတွေအတွက် ကောင်းကျိုးပြုတဲ့လုပ်ငန်းတွေကို လုပ်မယ်ဆိုပြီးတော့သူတယောက်တည်းတည်းမကဘဲနဲ့စိတ်ဝင်စားတဲ့လူငယ်တွေပါစုစည်းပြီးတော့တပင်တွေစိုက်တယ်လမ်းတွေကောက်အောင်လုပ်တယ်တရားတွေစောက်တယ်ဟုတ်လားအဲ့လိုနဲ့ကောင်းကောင်းမွန်မွန်နေထိုင်တဲ့အခါမှာနောက်တော့ နောက်တစ်ချိန်တုန်းကစိုးပေါ်စိုးပဲမိုက်ပေါ်မိုက်ဖက်ရွာကိုအုပ်ချုပ်တဲ့တကြီးကနော်ဒီလိုမျိုးအမှုအကျင့်တွေကကွဲပြားသွားတော့ဘရင်တွေသွားပြီးတော့ဒီလူတွေကဘရင်ကိုတော်လာမဲ့လူတွေပုံကံမဲ့လူတွေတပုံလုံနေကြတာဆိုပြီးတော့သွားပြီးတော့ဂုံးတိုက်လို့ဘရင်ကဖမ်းတာဒါလေးကဘာလို့ဘုံဘုံပြောတာတုံးဆိုတော့ဒီမြင့်မြတ်တဲ့အလုပ်တွေကိုလုပ်တာဟာစွမ်းအားတတိရှိတယ်ဆိုတာလေးကိုဒီမှာနော်တက်သေးတာရကလေးတစ်ခုအနေနဲ့တွေ့နေရလို့ အဲ့ဒါဘရင်တီရောက်တဲ့အခါကျတော့ဘရင်ကကောင်းကောင်းမွန်မွန်စစ်ဆေးမနေတော့ဘဲနဲ့တစ်ဖက်စကားနားယုံပြီးတော့ဆင်းနဲ့နင်းပြီးတော့တတ်စီဆိုပြီးတော့အမိန်ချတယ်အဲ့ဒါအကုန်လုံးဖြာတွေနဲ့လိပ်ပြီးတော့ဆင်းနင်းခိုင်းတယ်အဲ့တော့သူ့ရဲ့လက်အောင်ငယ်သားတွေကိုဘုရားလောင်းကမေတ္တာမပြတ်ဖို့နော်ကိုလျှောက်လန်းနေတဲ့ကောင်းတဲ့လမ်းကြောင်းကိုမသွေဖေဖို့စုံမတော်မေတ္တာပို့တယ်အဲ့ဒီမေတ္တာရဲ့အစွမ်းလည်းပါမယ်ပေါ့ အဲ့ဒါဆင်းတွေကမနှင်းရဲဘူးနောက်တစ်ကောင်ပြောင်းပြီးတော့နှင်းခိုင်းမနှင်းရဲဘူးနန်းတော်မှာရှိတဲ့ဆင်းသားကုံသွားတယ်တစ်ကောင်မှမနှင်းရဲဘူးအဲ့ဒါနဲ့ဘုရင်ကြီးကအံ့ဩပြီးတော့မင်းတို့မှာအဆောင်တွေရှိပုံရတယ်ဘာအဆောင်တွေရှိတော့ဆိုတော့ဘုရားလောင်းကဟုတ်တယ်အဆောင်ရှိပါတယ်ဆိုတော့သူ့ကိုကြိုးတွေပါတွေဖြည့်ပြီးတော့အဆောင်ကိုပြပါဆိုတော့သူတို့လုပ်တဲ့လုပ်ငန်းတွေကိုပြောပြသူတို့ရဲ့အဆောင်ကတော့အဲ့ဒါပဲလမ်းတွေကောင်းအောင်လုပ်တယ်တရားတွေထိုးတယ်ဟုတ်လား အခုလည်းပဲမင်းကြီးရဲ့ပုံမှာတော့ဒေါသမထွက်အောင်မေတ္တာတရားနဲ့နေဖို့ပြောတယ်သူ့မှာရှိတဲ့ဆောင်ကတော့ဒါပဲဆိုတော့မှဘင်းကြီးကသဘောကျပြီးတော့အဲ့ဒီရွာသားယာတို့သူ့ပြောင်းပေးပြီးတော့အဲ့ဒီနင်းခိုင်းတဲ့ဆင်ကြီးဘာလက်ဆောင်ပေးလိုက်ဟုတ်လားဒါကဘုံဘုံတို့လူတိုင်းသိနေတဲ့အကြောင်းအရာလေးတစ်ခုပေါ့နော်နောက်ပြီးတော့ဘုံဘုံတို့ဒီအနာဝဇ္ဇန်ဒီကမ္မဏီမင်္ဂလာထဲမှာအကျုံးဝင်နေတဲ့နော်ဒုက္ခိတတ္တဝါတွေကယ်ဆယ်တာဒုက္ခရောက်နေတဲ့လူတွေကိုကူညီတာစောင့်ရှောက်တာ ဒါလည်းပဲအလွန်မှမြင့်မြတ်တဲ့လုပ်ငန်းတစ်ခုပေါ့နော်အဲ့ဒီမင်္ဂလာနဲ့ပတ်သက်ပြီးတော့ကျမ်းစာထဲမှာထင်ရှားတဲ့အကြောင်းအရာတစ်ခုဒါပေမဲ့လို့ဒီမာက လူလင်လို့တော့တိတ်ပြီးတော့လူသိမများဘူးပေါ့အဲ့ဒါကဘာလဲဆိုတော့ဘကဗြဟ္မာကြီးရဲ့အကြောင်းဟုတ်လားအောင်ချင်းရှိပါထဲမှာဘကဗြဟ္မာကြီးကိုမြတ်စွာဘုရားခြေချွတ်တော်မူတယ်ဆိုတာသိကြတယ်နော် မြမကြီးကအလွန်အသက်ရှည်တဲ့အတွက်ကြောင့်နော်သူ့ကိုယ်သူမြဲတယ်ဘယ်တော့မှမပျက်စီးတော့ဘူးကျန်တဲ့တတ္တဝါတွေသူ့နောက်မှာဖြစ်လာတာတွေကိုပဲ तू ကသိပြီးတော့ तू ကပဲဖန်ဆင်းတယ်လို့လို့ထင်းနေတာဟုတ်လားနောက်သူ့ရဲ့အတိတ်ကာလကပြုခဲ့တဲ့ကောင်းမှုတွေဘာမှ तू အမှတ်မရတဲ့အခါကျတော့တတ္တတအယူကအလွန်ကိုစွဲသွားလို့အဲ့ဒါမြတ်စွာဘုရားအခုလို့သင်ဟာကောင်းကျိုးချမ်းသာတွေကိုရနေတယ်ဆိုတာအလကားရတာမဟုတ်ဘူး တချင်တုန်းကသင်သင်ပြုခဲ့တဲ့နော်ကောင်းတဲ့စိတ်စေတနာတွေကောင်းတဲ့အပြုအမူတွေကြောင့်မလို့သင်ဒီလိုကောင်းကျိုးတွေကိုရတာဆိုပြီးတော့ခါထာ၄ဘုတ်နဲ့သူ့ဘဝနောက်ကြောင်းလေးတွေကိုမြတ်စွာဘုရားပြန်ဟောပြတာရှိတယ်အဲ့ဒါဘုံဘုံနည်းနည်းရွတ်ပြနော်တွန်သင်သည်ပုပ္ပေရှိခါကာလကကမဏီတံပရိတေတေကန္နာယတွင်ဝယ်နေဘူးဖြစ်နေစအပ်ကုန်သောပိပါတိတေရေငတ်၍နေကြကုန်သောဘဟုမနုဿတိများလာပြီးတော့လှဲ့ကုန်တဲ့လူအပေါင်းတို့ကို ရံအပါယေတိအဘိညာဉ်တကိုဖြင့်အကျဉ်ရေမိုးကိုတောက်ချိုးသုံးဆောင်စေခဲ့လေပြီတေသင်ဤပုရာဏံရှိ၌ဖြစ်သောတံဝတ္တတိလဝတ္တံထိုဆောက်တီအလေးကျင့်သင်ကျင့်သုံးအပ်သည့်အကျင့်တိလဝတ်ကိုအဟံလူသုံးပါးတို့၏ဆရာဖျားငါသည် သုတ္တပဗုဒ္ဓောဝဣတိယောက်ျားနိုးသောလားသို့အနုတ္တရာမိပုပ္ပေနိဝါဒနုတ္တိအဘိညာဉ်ဖြင့်ဗမ္မံစိစိအောက်မေ့တည်မြင်ခဲ့ပြီ။ ပြမကြီးကိုမြတ်စွာဘုရားပြောပြတာသင်ကတစ်ချိန်လုံးကဇံရအောင်ကြိုးစားအထုတ်ခဲ့တဲ့တကိုးရှိတဲ့ယသိတစ်ပါးဖြစ်ခဲ့တာတဲ့အဲ့ဒါတနေ့တော့အဲ့ဒီယသိကြီးကသူကကင်္ဃမြေကမ်းဘေးမှာသင်္ကန်းကျောင်းဆောက်ပြီးတော့နေတာ哦အဲ့ဒါကင်္ဃမြေတွေကိုကြည်တော့ရေတွေကလှိုင်းလုံးကြီးတွေထကြည်လင်းပြီးတော့သူ့စိတ်ထဲမှာအဲ့ဒီရေတွေကြည်ပြီးတော့ဘာတွေးမိလဲဆိုတော့ဩရေတွေကဒီမှာသာအရန်ပေါ်နေတာ ဒီလိုကြည်လင်တဲ့ချိုအေးတဲ့နော်ရေကိုမရတဲ့လူတွေများရှိသလားဒီမှာလာရေတွေကပေါ်နေတာရေရှားလို့ဒုက္ခရောက်နေတဲ့လူများရှိသလားလို့သူ့ရဲ့ဘိညာဉ်တကိုးနဲ့သူကြည့်တဲ့အခါတဲကန္တရာထဲမှာလမ်းပြောက်ပြီးတော့လမ်းမှားပြီးတော့တေအံစဲစဲဖြစ်နေတဲ့ကုံတွေတွေကိုသွားမြင်နေတဲ့ကုံတွေတွေကလည်းကံကောင်းတာပေါ့နော်မျက်စိလေလမ်းမှားပြီးတော့ထွက်လမ်းမသိဘဲနဲ့နော်ရေပြက်ပြီးတော့တေရတော့မယ်အနေအထားကိုမြင်လို့ တနာတဲ့စိတ်နဲ့အဲ့ဒီနေရာကိုရေတွေလွှမ်းသွားအောင်ရေတွေစီးသွားအောင်ပိန်ရင်တကိုးနဲ့အဲ့ဒီရသေးကြီးကလှုပ်ပေးတာတဲ့အဲ့ဒါလူတွေဟာသူ့ရဲ့နော်အဲ့လိုလှုပ်ရကြမလို့အသက်မသေးကြဘူးအသက်ရှင်ကြတယ်တင်ပြုတ်ခဲ့တဲ့အဲ့ဒီကောင်းမှုငါဟာအိတ်သောယောက်ျားနိုးသောလားသူငါအကုန်လုံးပြန်ပြီးတော့မြင်တယ်သိတယ်တဲ့မြတ်စွာဘုရားကဒါပါလေဆိုရင်နော်အနာဝိဇ္ဇာနိကမ္မနိမင်္ဂလာနဲ့ပြည့်စုံခဲ့တာပေါ့ပကပြမကြီးက နောက်ထပ်ဗာဆက်ပြီးတော့မြတ်စွာဘုရားပြောတော့ဆိုတော့ဒွန်သင်ဒီပုဗ္ဗေရှိအတေဝေးစွာရှိခါကာလကအိနီကုလသမိတ်အိနီမြေတော်သာအလွန် ပေါ်များသဖြင့်အိနီကုလအမည်ရသော ခင်္ဃမြစ်စိတ်ကန်း၌ကေရှကနေရမာနံသုံမန်းပြူကဖန်းဆောင်၍လာသောဇန္တံရွာ၌နေသူလူအပေါင်းတို့ကို၎င်းဂဟိတံခိုးသူတို့ယုံငင်အပ်သောဥစ္စာစုကို၎င်း ရန်အာမောရှေ၏အင်္ဂါ၄ရက်စစ်တပ်ကိုဖန်ဆင်း၍ခုသူတို့လက်တွင်မှ ရှင်းရှင်းကြီးလွတ်မြောက်စေခဲ့လေပြီတေသင်၏ပုရဏံရှိ၌ဖြစ်သောတံဝတ္တသီလဝတ္တံထိုစောက်တည်းအလေလာကျင့်သုံးအပ်သည့်အကျင့်သီလဝတ်ကိုအဟံလူသုံးပါးတို့၏ဆရာဖျားငါသည် သုတ္တပဗုဒ္ဓဝါဣတိယောက်ျားနိုတော်လားသို့အနုတရာမိဖန်ဖန်စိစိအောက်မေ့သိမြင်ခဲ့ပြီဒါဘာပြောတာတော့ အဲ့ဒီယတိကြီးဘဝတုန်းကပဲတဲ့သင်ဟာရွာတရွာမှာအမိပြုတ်ပြီးတော့နေတယ်ဟုတ်လားအဲ့ဒီရွာကနော်အေနီကုလလို့အမည်ရတယ်တဲ့ဘာဖြစ်လို့ဆိုတော့အေနီအမည်ရှိတဲ့သားကောင်တွေပေါ်လို့ဟုတ်လားအဲ့ဒီနာမှာသူနေရင်းနဲ့တနေ့တော့တကိုးတွေဓမြတွေကအဲ့ဒီရွာလူတွေကိုနော်လာရောက်ဖမ်းဆီးနှိပ်စက်ပြီးတော့ပစ္စည်းတွေကိုလူယူသွားကြတာအဲ့ဒါလူတွေអော်ကြဟေ့ကြတဲ့အတန်ကိုရတေကြီးကအဘိညာဏနဲ့ကြား အဲ့ဒီမှာဗာမင်းဖြစ်ကြတော့လို့ကြည်တော့နော်လူစိုးတခိုးတွေနှိမ့်ဆက်လို့ဒုက္ခရောက်နေတဲ့ရွာသူရွာသားတွေကိုမြင်တယ်အဲ့ဒါနဲ့သူကအင်္ဂါ၄ပါးနဲ့ပြည့်စုံတဲ့စစ်တပ်ကြီးဖန်ဆင်းပြီးတော့အဲ့ဒီနာကိုသွားပြတခိုးတွေကတေတေကြီးကဖန်ဆင်းထားတာလို့မသိဘူးဟာဘယင်တကယ်လာတယ်ထင်ပြီးတော့အကုန်လုံးပြေးကြတာပေါ့နော်အဲ့ဒီမှာရတေကြီးကထပ်ပြီးတော့နော်ဒီအိမ်ကပစ္စည်းဟာဒီအိမ်ပဲပြန်ပြီးတော့ရောက်ပြီးတော့နေပါစေအတိတ်ထန်နဲ့ထပ်ပြီးတော့သူဖန်ဆင်းနေတဲ့ ဒါကြောင့်ပစ္စည်းပစ္စည်းတွေလည်းမပြောင်းမရှလူတွေလည်းဘေးကင်းရန်ကင်းဖြစ်တယ်အဲ့ဒီကောင်းမှုကိုသင်ပြုခဲ့တာကိုငါသိတယ်တဲ့မြတ်စွာဘုရားဒါပါလေအနာဝဇန်ဒီကမ္မာနိပေါ့နော်ဒါကျမ်းစာတွေထဲမှာပြထားတဲ့အကြောင်းအရာလေးတွေကိုဘ ഹു တုဒဖြစ်အောင်လို့ပြောပြတာနော်အပြစ်ကင်းတဲ့အလုပ်ကိုလုပ်ရခြင်းဟာမင်္ဂလာလို့တူတူလေးပြောလိုက်ရင်လည်းပြီးတာပါပဲသို့တော်ကျမ်းစာတွေထဲမှာနော်ဘလို့ဘ ഹു တုဒနဲ့ ဘလို့သိစရာလေးတွေရှိတယ်ဆိုတာလေးကိုကျေပြန့်ပြန့်သိဖို့ဘုန်းဘုန်းတို့ဒီရွယ်ချက်လေးနဲ့ပြောပြနော်ဆက်ပြီးတော့မြတ်စွာဘုရားပြောပြန်တယ်တွန်တင်ဒီပုပ်ပေအတေဝေးစွာရှိခါကာလ၌လုဒ္ဒေနာကြံ့ကြုတ်ခထံသော နာဂေနာယေနနဂတိခင်္ဃာယခင်္ဃာမြည်သောတာသမိန်ရေးရင်၌မနုဿကပ္ပနှစ်ရွာနေညာလူများကို ပြက်ပြဆုံးရှုံးစီလိုသောကြောင့်ဂဟိတနာဝံ၆လံနှိပ်စက်သောလေကိုဗလတာ အဘိညာဉ်စွမ်းအားဖြင့်ပသက်ရှလွှမ်းမိုး၍အာမောစေထာတကားပေမှကင်ဝေလွတ်မြောက်စေခဲ့ပြီးတေသိပုရာဏရှိ၌ဖြစ်သောတံဝတ္တသီလဝဋ္ဌံထိုစောက်တည်းအလေလာကျင့်သုံးအပ်သည့်အကျင့်သီလဝတ်ကိုအဟံလူသုံးပါးတို့၏ဆရာဖျားငါသည်သုတ္တပဗုဒ္ဓဝဣတိယောက်ျားနိုတော်လားလင်အနုတ္တရာမိဖန်ပန်းစိစိအောက်မေ့သိမြင်ခဲ့ပြီပြီဒါဟာဘာပြောတာတော့ချိန်တုန်းကတဲ့ အဲ့ဒီခင်္ဃမြစ်ပေးမှာပဲသူနေတာအဲ့ဒါခင်္ဃမြစ်ရဲ့အထက်ကအထက်နာရွာတရွာနဲ့အောက်နာရွာတရွာနော်သူတို့သားသူတို့သမီးမင်္ဂလာဆောင်ကြတာပေါ့နော်အဲ့လိုမင်္ဂလာဆောင်ကြတဲ့အခါကျတော့နှစ်ဖက်အမျိုးတွေပျော်ကြလွန်းလို့ပါလုတ်တုံဆိုတော့လှေတွေကိုဖွဲ့ပြီးတော့တခါတည်းဖောင်ကြီးကြီးလို့လှုပ်တယ်အဲ့ဒီပုံမှာမန္တကြီးတွေဘာကြီးတွေဆင်းပြီးတော့ခင်္ဃမြစ်ထဲမှာတီးကြမှုတ်ကြကားကြခုံးကြစားကြတောက်ကြဟုတ်လားအဲ့လိုမျိုးနေတဲ့အခါအဲ့ဒီခင်္ဃမြစ်မှာရှိတဲ့ငကားအမျက်ထွက်တယ်တဲ့ ဟုတ်လားအမျက်ထွက်တဲ့ကြောင့်ဒီလူတွေအကုန်တတ်မယ်ဆိုပြီးတော့အဲ့ဒီငကားတခါလေရေထဲကနေခွဲထွက်လာပြီးတော့လေကိုလှေတွေကိုမှောက်အောင်သူကလှုပ်အဲ့ဒီမှာလူတွေကကြောက်လန့်ပြီးတော့အော်ကြဟစ်ကြတော့အဲ့ဒီအတန်ကိုလည်းပဲအဘိညာဉ်သားနဲ့ကြားပြီးတော့ယတိကြီးကကဲမယ်ဒီဒုက္ခရောက်နေတဲ့လူတွေကိုကဲမယ်အဲ့ဒါဘလို့ကဲတော့ဆိုတော့သူကငကားကြောက်တဲ့ဂလုံပုံတံဖန်ဆင်းပြီးတော့သွားကဲတာတဲ့အဲ့ဒီငကားကတခါလေရေထဲဝင်ပြေတော့မှလူတွေလည်းပဲချမ်းသာရရတယ် အဲ့ဒီကောင်းမှုကိုသင်ပြုခဲ့တာကိုငါသိတယ်ငါမြင်တယ်တဲ့မြတ်စွာဘုရားကဟုတ်လားနောက်ဆုံးကာထာသူ့ရဲ့ကောင်းမှုပါဆက်ပြီးတော့မြတ်စွာဘုရားပြောပြတော့ဒါကတော့အနာဝဇ္ဇာနိကမ္မနိမင်္ဂလာနဲ့ပြိပြီးတော့မဆိုင်မလို့ဘ ਹੁ တုဒ္ဒတစ်ဆက်တည်းနော်နားလည်ဖို့ဘုံဘုံတို့ပြောပြအာလူသုံးပါးတို့ဤဆရာဘုရားငါသည် အတီတေဧတသမိန်ဘဝေအတိတ်ကာလတခုသောဘဝတုန်းက ဒေကေတဝဟုနာမမည်တွင်သူတော်သင်ယတိဖြစ်ခဲ့သောသင်ဤဗတ္တစရောဓမ္မာနိယစိကမြဲတွေအန္တေဝတိကတပိဖြစ်သော ကပ္ပောကပ္ပမြည်တွင်ယတိသူတော်စင်သည်အဟောတိဖြစ်ခဲ့လေပြီတစ်ချိန်တုန်းကတဲ့သင်ကကေတဝလို့အမည်ရှိတယ်ယတိသူတော်စင်ကြီးတစ်ပါးဖြစ်ခဲ့တာတဲ့ပကဗြဟ္မာကြီးကအဲ့ဒီတုန်းကဘုရားလောင်းကနော်သူ့ရဲ့တပည့်အန္တေဝတိကတပည့်နာမည်ကကပ္ပလို့အမည်ရတယ်တဲ့ အဲ့ဒီတပည့်ကပ္ပဖြစ်တဲ့ဘုရားလောင်ယတိကိုဒီဘကမြမကြီးရဲ့အလောင်းကေတဝဆရာယတိကြီးကအလွန်မှမြတ်နိုးတယ်ဟုတ်လားတွန်တင်ဒီမင်္ဂဝဒရထိုစဉ်ခါကာလကတန်ဗုဒ္ဓိမန္တံကောင်းမြတ်ထူးချွန်ပညာဉာဏ်ရှိသူဟု၍၎င်းဝတိနံကိုချင်းသီလလောင်းငါကုံလုံးပြည့်စုံသူဟု၍၎င်းအမင်းကြီးမြတ်နိုးအာရန်ချီးမွမ်းခဲ့လေပြီဒေသင်၏ပုရဏံရှိ၌ဖြစ်သောတံဝတ္တသီလဝတ္တံထိုစောက်တရားလေ့လာကျင့်သုံးအပ်သည့် အကျင့်သီလဝတ်ကိုအဟံလူသုံးပါးတို့၏ဆရာဖျားငါသည်သုဒ္ဓပဗုဒ္ဓဝါဣတိယောက်ျားနိုတော်လားလေအနုတ္တရာမိအဖာမံစေစေအောက်မေသိမြင်ပေပြီအဲ့ဒီဘဝကိုလည်းပဲမြတ်စွာဘုရားမြင်တယ်အဲ့ဒီတုန်းကနော်ဒီဇလန်လေးကဒီဇက်တော်လေးကနော်ဆရာကြီးနန္ဒသိန်းစံတော်မှာဆောင်းပါးတစ်ပုဒ်ရေးထားတာရှိတယ်နော်ကိတဝဇတ်တဲ့ဒီဇက်ကသူကဘာလဲဆိုတော့ ဒီကေတဝရတေကြီးကိုဘုရင်ကြီးကအလွန်ကြည်ညိုတဲ့အတွက်ကြောင့်မို့လို့နော်တော်ထဲမှာမနေပါနဲ့ဆိုပြီးတော့နန်းတော်ဦးမှာထားပြီးတော့ကိုးကွယ်တာသူ့တိုင်းပြည်ရောက်တော့အဲ့ဒါတော်ထဲပြန်ပြီးတော့မလွတ်တော့ဘူးအဲ့တော့တပည့်အချမ်းရနေနဲ့နေတာနောက်တော့အဲ့ဒီဟိမဝန္တာမှာဒီဖရာလောင်ကပ္ပအမှုပြုတဲ့ဖရာလောင်ကတပည့်ကြီးပေါ့ယတိတွေကလည်းရှိအဲ့ဒါဆရာကြီးဖြစ်တဲ့ကေတဝယတိကနန်းတော်မှာကောင်းကောင်းမွန်မွန်စားရတောက်ရနေရထိုင်ရပြီမလို့မပြောဘူးတဲ့ တဖြည်းဖြည်းနဲ့ပိန်ချုံပြီးတော့အသားရည်တွေလည်းညှိုးနွမ်းဆူဆူပြေပြေမရှိတော့အဲ့ဒါနဲ့ဘင်းကြီးကဘလို့ဖြစ်တုံးလို့မေးတဲ့အခါကျတော့မှသူကနောက်ဆုံးတော့မအောင်အီးနိုင်ဘူးပြောရတယ်ဘာပြောတုံးဆိုတော့တောထဲမှာမြက်သီးဆန်လေးစားပြီးတော့ချွတ်ချွတ်ငဲငဲနေရပေမဲ့လို့သူမျက်နှိုးတဲ့သူလေးစားတဲ့နော်သူချစ်ခင်တဲ့မိတ်ဆွေစစ်မိတ်ဆွေမှန်တဲ့နေရတဲ့အတွက်ကြောင့်သူ့စိတ်ဟာအလွန်ချမ်းသာတယ် အခုမြို့ကြီးပြကြီးမှာကောင်းကောင်းမုံမုံနေရထိုင်ရစားတော့ရပါမယ်လို့နော်သူချစ်တဲ့ခင်တဲ့လူနဲ့ကိုယ်ကွင်းနေရတဲ့အတွက်ကြောင့်သူဟာမပျော်ဘူးဒါကြောင့်မို့လို့ဟိမွန်တာကိုပြန်ပြီးတော့ပို့ပါလို့ပြောတော့ဘင်းကြီးကအဲ့ဒါမကြည့်ရလို့ပြန်ပို့ရတယ်အဲ့ဒီတော့အဲ့ဒါဘုရားလောင်းကပ္ပယတိကိုအဲ့ဒီကေတဝယတိကြီးကအလွန်မှမျက်နှိုးတာပေါ့နော်ဘာဖြစ်လို့မျက်နှိုးတာတော့ဆိုတော့ညံလဲရှိလို့အကျင့်လဲကောင်းလို့ဒီမှာသူချီးမွမ်းတာလေးပြောထားတယ်ဟုတ်လားတန်ဗုဒ္ဓိမန္တန် ကောင်းမြတ်ထူးချွန်ပညာဉာဏ်ရှိသူဟု၍၎င်းဝတိနံကိုချင်းတီလာလောင်းကကုံလုံးပြည့်စုံသူဟု၍၎င်းအမင်းကြီးမျက်နှိုးအာရန်ချီးမွမ်းခဲ့လေပြီတပည့်ကိုချစ်တာဟုတ်လားအဲ့ဒါကိုဆရာကြီးနန္ဒသိန်းသာကဩဒီလိုဂုံပကာသနာကိုမမက်မောပဲနဲ့အချင်းချင်းစစ်မှန်တဲ့မေတ္တာတရားနဲ့နော်ပြုံမွေ့ကြတဲ့အဲ့လိုလူမျိုးတွေဟာဒီဘက်ခေတ်မှာရှားသွားပြီဆိုပြီးတော့သူကဖတ်စီဟာကောင်းအောင်အလွန်ရေးတတ်ပါတယ်နော်ပကံမှာတချို့ဖရာကြီးတွေမှာဒီဇက်တော်တွေကို စင့်အုတ်ခွက်တွေနဲ့ပုံဖော်ပြီးတော့ထားတာတွေရှိတယ်အဲ့ဒါသူလိုက်ပြီးတော့ရှာမိတယ်တဲ့ကေတဝဇက်လေးမှာဘယ်နှမြန်တွေ့မလဲပေါ့အမှန်ဖရာတဲ့ကိုရှာတာကိုပြောကျင်တာမဟုတ်ဘူးလူလောကကြီးမှာရှာနေတာကိုပြောကျင်တာအထာလေးနဲ့ရေးတာပေါ့နော်ကင်ထားတော့အဲ့ဒါပြောရင်ဒါဘာတော့ဒီဘကပြမကြီးဟာနော်တတန်းတွေအလွန်ရှည်ဘုံတကိုးတွေအလွန်ကြီးဆိုတာအလကားသူရခဲ့တာမဟုတ်ဘူးနော်သူကျင့်သုံးခဲ့တဲ့အကျင့်စောတော်ကပြောခဲ့တဲ့ နော်အနာဝိဇ္ဇာဏိကမ္မဏိမင်္ဂလာတွေကိုထည့်သွင်းပြီးတော့ပြောမယ်ဆိုရင်နော်သူ့ရဲ့ဒုက္ခရောက်နေတဲ့တတ္တဝါတွေရဲ့ပုံမှာကယ်ခဲ့တာတွေမရှိဘူးလားနော်ကူညီခဲ့တာတွေမရှိဘူးလားအင်းအဲ့ဒါပါလဲဆိုရင် အနာဝိဇ္ဇာဏိကမ္မဏိမင်္ဂလာတွေမှာအကျုံးဝင်နေတယ်လို့မှတ်ရနော်နောက်ပြီးတော့ဘုံဘုံတို့လူတယောက်သေးသွားပြီဆိုလို့ရှိရင်ဝိုင်းဝန်းပြီးတော့တကြိုကြတယ်နော်ဒါကြီးကဒီတိုင်းပြစ်ထားလို့မဖြစ်ဘူးဟုတ်လားနောက်ပိုင်းကျတော့လူယဉ်ကျေးမှုမြန်မာထုံးကားလာတာနဲ့မျှ နော်ဒီအတင်းကြိုတဲ့ကိစ္စကလည်းပဲကြီးကြီးကျယ်ကျယ်ခန်းခန်းတန်းတန်းလုပ်ကြတာတွေလည်းရှိတာပေါ့တကယ်အဓိကပါလဲတင်းကြိုတယ်ဆိုတာဒီတိုင်းပြစ်ထားလို့အဆင်မပြေလို့မြုပ်လိုက်ရတာမီးရှို့လိုက်ရတာပဲလေဟုတ်လားအဲ့ဒါကိုလည်းပဲတချို့နေကြတဲ့နွမ်းပါတဲ့လူတွေကြတော့ဒါကိုပဲတခါတည်းမတကြိုနိုင်မင်းနဲ့ဒါကြီးကိုပဲဒီတာဝန်ကိုပဲမထမ်းဆောင်နိုင်တော့ဘဲနဲ့ကျန်တဲ့အတိုင်းဝိုင်းကဝန်တို့ငူကြီးဖြစ်ပြီးတော့ဒုက္ခဖြစ်နေကြတာရှိအဲ့ဒါကိုဝိုင်းဝန်းပြီးတော့မလုပ်ကြတာတော့ ချီးမြှောက်ကြတယ်ဝိုင်းဝန်းပြီးတော့ကူညီကြတယ်ဒါကိုသင်းဂျိုတယ်ဟုတ်လားသင်းဂျိုတယ်သင်္ကဟဒီကနေပြီးတော့စကလုံးလေးတွေဆက်သွယ်နေတာကိုသတိထားကြည့်ဟုတ်လားအဲ့ဒါလိုအခုခေတ်ဆိုရင်တော့ဒါနာရေးကူညီမှုအသင်းဆိုတာမျိုးပေါ့လေဟုတ်လားဒါဒီမင်္ဂလာထဲမှာတိုက်ရိုက်အကျုံးဝင်နေတာပဲဟုတ်လားအဲ့ဒါနဲ့ပတ်သက်ပြီးတော့ဘုံဘုံတို့ထင်ရှားတာကဘာလဲမြတ်စွာဘုရားလက်ထက်ကဟိုယတ္တတထေတာဆိုတာကြတော့လူတွေသိကြပြီနော် ဒီနာရေးကူညီမှုအသင်းနဲ့ပတ်သက်ပြီးတော့ဒီယတအကြောင်းကလည်းပဲအလွန်မှအပြောများတယ်သူကလည်းပဲဟိုဘုရားလောင်းနီးနီးလောက်သူကလည်းပဲလောကီချမ်းသာနဲ့ပြည့်စုံခဲ့တာပဲသူကလည်းအလွန်ချမ်းသာတဲ့တထေတာပဲနော်ယတတထေတာဆိုတာဘုံဘုံတို့မြတ်စွာဘုရားဘုရားဖြစ်မဲ့နေ့မှာဟောဘုရားဖြစ်ခါနေ့မှာကနာနိုဇွန်ကွက်လှူတဲ့သူဇာတာချားဟုတ်တယ်နော်အဲသူဇာတာရဲ့သားသူကဟုတ်လား အဲ့ဒါဘုရားပွင့်ပြီနော်ဘုရားဖြစ်ပြီဆိုတော့ तू ကအဲ့ဒီချိန်မှာအိမ်တော်တွေပါလေကြာပြီးတော့ဟိုသူဇာတာမြတ်စွာဘုရားကိုကနာနုံစံကတော့တချို့ကအပြူပေါက်စာအရွယ်လေးဟုတ်လားသားကောင်းကောင်းသားသမီးကောင်းကောင်းရရင်လို့လာပြီးတော့ပူဇော်တာလို့ထင်နေကြတာအမှန်မဟုတ်သူအချင်းကြတော့အသက်ကြီးနေပါပြီဒီညောင်မင်းကြီးကိုလာပြီးတော့ပူဇော်လို့သူ့မှာသားအောင်သမီးကောင်းရတယ်ဆိုပြီးတော့ကျေးဇူးတင်လို့လာလာပြီးတော့ပူဇော်နေတာနှစ်ပေါင်းများစွာကြာပြီအဲ့ဒီအချိန်တုန်းကဆိုရင် အဲယတပထေတာကသူကအသက်20ကျော်လောက်တောင်ရှိရမယ်လို့မင်းကွန်းစရိုကြီးကအဲ့လိုလေးဆုံးဖြတ်ပြတယ်တဖျားပွင့်ပြီးတော့မကြခင်ပဲပြင်စဝိကြီး5ဦးတော့ယန္တာဖြစ်ဟုတ်လားအဲ့ဒီချိန်မှာမြတ်စွာဘုရားနဲ့ဒါလောကမှာယန္တာ6ပါးပဲရှိသေးတယ်အဲ့ဒါပြီးတော့ကျွတ်တန်းဝင်တာဘယ်သူလဲလို့မေးတော့ဒီယတတထေသာအလွန်ချမ်းသာတဲ့သူကလည်းဘုရားလောင်းလိုပဲတွေကကာလမိုးကကာလဆောင်းကကာလစန္ဒန်းတော်တွေသုံးဆောင်တဲ့တော့သူ့ရဲ့ဖေကလည်းအလွန်ချမ်းသာတဲ့အတွက်ကြောင့် သူသားယောက်ျားလေးတွေကိုမြင်လို့ရှင်ထိတ်တဲ့လက်နဲ့သဘောဖြစ်မှာဆိုလို့အနာမှာယောက်ျားတောင်တယောက်မှမထားဘူးတဲ့အဲ့လောက်ချမ်းသာတယ်မိန်းကလေးတွေကြီးပဲဟုတ်လားဒါပေမဲ့လို့လည်းပဲပါရမီကံတွေကရှင်းရှင်းမာမာပါလာခဲ့ပြီဆိုတော့အဲ့ဒီချမ်းသာမှုအဲ့ဒီမဲ့လူတွေအများကြီးမမောကြတဲ့အရာတွေကသူ့ကိုအမြဲတမ်းအမှောင်ချမထားနိုင်ဘူးသူ့ကို ဖုံးလွှမ်းမထားနိုင်ဘူးနော်သူ့ကိုဆွဲဆောင်မထားနိုင်ဘူးနော်အထဲထဲမှာပါရမီက သူကျင့်ခဲ့တဲ့သူဖြည့်ဆည်းခဲ့တဲ့နော်သူ့ရဲ့မြင့်မြတ်တဲ့နော်အနေအထားတွေကနော်ဘယ်လိုလုံးဆိုပွင့်တော်မဲ့ဇဲဇဲဖြစ်နေပြီပေါ့နော်အဲ့ဒါနဲ့တညမှာသူသူ့ကိုဖြောပြေးနေကြတဲ့ဒီအတီးကြမှုတ်ကြတဲ့အကုန်လုံးပေါ့လေအဲ့ဒါတွေကညသကောင်လောက်ရောက်တော့အိပ်ပျော်သူအိပ်ပြီဆိုတော့ဟိုကအိပ်ကြတယ်သူများတွေအကုန်လုံးအိပ်နေပြီဆိုတော့မှ तू ကထပြီးတော့နိုးလာတယ်။ तू ကအချိန်မတော်စောစောစီးစီးအိပ်ပျော်သွားတာကို နိုးလာပြီလဲဆိုတော့တုံလုံးပက်လက်အိတ်နေတာတွေကိုမြင်ရတယ်ဒီစီမီရောင်နဲ့အဲ့ဒါတွေလည်းမြင်ရောသူ့စိတ်ထဲမှာအလုံးကိုထိတ်လန့်သွားတယ်ပေါ့နော်ချမ်းသာတယ်ဆိုတာဘာတော့နော်လူသေးကောင်းတွေမြင်နေရတယ်လို့တင်ကြံကုန်းတွေရောက်နေတယ်လို့သူ့စိတ်ထဲမှာအဲ့လိုထင်တယ်နော်ကာမချမ်းသာမှာသူ့စိတ်ထဲမှာตายရစရာရှာလို့မတွေ့ဘူးဟုတ်လားအဲ့တော့ချမ်းသာတယ်မချမ်းသာဘူးဆိုတာလည်းပဲကောင်းတယ်မကောင်းဘူးဆိုတာလည်းပဲဒီအာယုံပေါ်မှာကြီးအဓိကမူတည်တာမဟုတ်ဘူးနော် သူစိတ်ကဘလို့မြင်လဲဆိုတာပေါ်မူတည်ရအာယုံတော့ဒီအာယုံဒီအာယုံပဲဒါ ਉਹ ပဲအလွန်မင်းမဲ့မောနေတဲ့လူရှိသလိုဒါ ਉਹ ပဲထားခဲ့ဖို့ကြိုးစားနေတဲ့လူကလည်းရှိနေနော်အဲ့တော့သူ့ရဲ့ပါရမီပေါ်မှာမူတည်တာပေါ့အဲ့တော့သူဘာလုပ်တုံဆိုဩဆင်းရဲပေစွာပူလောင်ပေစွာလူတွေအလွန်မမိုးတဲ့အာယုန်တွေကြားထဲမဟုတ်ပဲ तू အဲ့လိုညီးတာဆင်းရဲပေစွာပူလောင်ပေစွာဆိုတော့ကြံရမရဘာလို့ဆိုတော့ငါထွက်သွားတော့မယ်ပေါ့နော်အကုန်လုံးပြည်စုံနေတဲ့တထေးသားတယောက်ကဒါကို तू စိတ်ထဲမှာကျင့်တတ်မှုမရဘူး ဟုတ်လားကောင်းတယ်လို့မထင်ဘူးပူလောင်တယ်ဆင်းရဲတယ်လို့ထင်တယ်ဒီအပူတွေဒီဆင်းရဲတွေကငြိမ့်တဲ့နေရာကိုပဲ तू သွားခြင်းတယ်ဆိုအဲ့ဒါမနဲ့လင်းကနေ तू ထသွားတာတော့တကောင်ကြော်ကြော်လောက်မှ तू အတွေးတွေဖြစ်လာပြီးတော့ထသွားတာပဲညာကြီးမိုးချုပ်ထသွားအဲ့ဒါမြတ်စွာဘုရားဒီရောက်တော့သူတဲ့တဲ့တိုးတာပဲမြတ်စွာဘုရားမြတ်စွာဘုရားလည်းသူ့ကိုထွက်ကျိုးနေတယ်လို့ပါပဲဟုတ်လားအဲ့ဒီမြတ်စွာဘုရားနာရောက်တော့လေ तू ကသူ့နှုတ်ကညည်းနေတာပဲအော်နှိမ့်ဆက်ပေးဆိုပူလောင်ပေးဆိုအဲ့ဒီမှာမြတ်စွာဘုရားချက်သား ငါသိထားတဲ့နိဗ္ဗာန်ဆိုတဲ့တရားမှာအဲ့ဒီနှိမ့်ဆက်တာတွေပူလောင်တာတွေမရှိဘူးလို့ပြောတယ်။အဲ့ဒါနဲ့တူတူပြောရမယ်ဆိုသူတရားဟောလိုက်တဲ့အခါမှာသူသောတာပန်ဖြစ်တယ်။နောက်တော့သားပြောက်လို့ဆိုပြီးတော့တထေးကြီးကလိုက်ရှာအဲ့မြတ်စွာဘုရားအဲ့ဒီသားကိုတကိုးနဲ့ဖွက်ထားသေးတယ်။တထေးကြီးကနော်သားကိုမြင်ပြီးတော့စိတ်တွေဟွာလုံးမှဆိုလို့တထေးကြီးကိုအရင်တရားဟောတထေးကြီးသောတာပန်ဖြစ်အဲ့ဒီမှာသားတခါယဟန္တာဖြစ်ပေါ့နော်။အဲ့ဒီမှာတခါတည်းအိမ်ရောက်သွားပြီးတော့ ဒီအမေတွေရောဓနီးမယားတွေရောအကုန်လုံးတရားတို့တရားမြတ်တွေရကြလွတ်လွတ်ကူကူပဲသူတရားသိဖို့အတွက် ဟုတ်လားအဲ့ဒါလို့သူအဲ့ဒါလို့တရားတွေသိသွားပြီလဲဆိုရောသူ့မှာတငယ်ချင်းအရင်နီးအရင်ချာတထေသား၄ယောက်နောက်ထပ်ရှိသေးတယ်သူ့လိုပဲချမ်းသာတဲ့တထေသားတွေတယောက်တယောက်မှာသူတို့ကအချမ်းရန်ဒီတငယ်ချင်းသဘောမျိုးပေါ့၁၀ယောက်စီ၁၀ယောက်စီရှိတော့အလုံးသူက 5ချိတ်ဟောလို့လေ55ရောက်ပေါ့ဟုတ်လားသူတို့9ရောက်နဲ့နောက်ထပ်90နဲ့အကုန်လုံးအဲ့ဒါသူယဟန်ပြုသွားပြီဆိုတော့ကျန်တာတွေကလည်းဒါမြင့်မြတ်တဲ့ကိစ္စပဲဆိုပြီးတော့ယုံကြည်မှုနဲ့ယဟန်ပြုကြတာနောက်အကုန်လုံးယဟန်တာတွေဖြစ်ကြတာဘာဖြစ်လို့သူတို့အုပ်စုမသူကခေါင်းဆောင်ပဲတကယ်ရတော့ဒီလိုလွယ်လွယ်ကူကူနဲ့တရားရသွားတော့ဆိုတော့တစ်ချိန်လုံးကဒီအနာဝိဇ္ဇာတိကမ္မဏိမင်္ဂလာအမှုပြုတဲ့ကောင်းမှုကိုပြုရင်းနဲ့လေးနဲ့တဲ့အတိညာ ဒီစိတ်တန်တန်မှာဖြစ်ခဲ့ဘူးတယ်ဒီဥစ္စာလေးတွေကပြောစရာအလွန်ကောင်းတယ်အဲ့ဒါဘဝတစ်ခုတုန်းကသူကဘာလုပ်တုံးဆိုတော့သူကခေါင်းဆောင်ပြီးတော့သူ့ရဲ့တငယ်ချင်းနော်သူပါဆို55ယောက်ပေါ့နော်အဲ့ဒါဘာလုပ်ကြတုံးဆိုတော့ခိုးခိုးရမဲ့သေးတဲ့လူတွေတကြိုမဲ့လူတွေမရှိရတွေရှိလည်းပဲသူတို့ဝိုင်းဝန်းပြီးတော့တကြိုတဲ့ကိစ္စကိုလှုပ်တာဟုတ်လားအဲ့ဒါတင်းချိုင်းမှာမြင်မြုပ်တယ်မီးရှို့တယ်အခါအားလျော်စွာအခြေအနေရသူတို့အကုန်လုံးလှုပ်ကြတာပေါ့နော် အဲ့တော့ဒီနေ့မှာတော့အဲ့ဒီလိုအလောင်းကောင်ကိုသူတို့ဝိုင်းဝန်းပြီးတော့မြုပ်ကြရင်နဲ့ပြန်တဲ့လူတွေကမီးရှို့ထားခဲ့တော့ပြန်သွားကြတာပေါ့အဲ့ဒါယတတထေသားအလောင်းကသူတယောက်တည်းတင်ကြံကုန်းမှာကြံတယ်ဒီအလောင်းကြီးကိုကြည်နေတယ်မိတွေလောင်သွားတယ်အလောင်းကြီးကြည်နေတယ်နော်အလောင်းကြီးကနော်သူ့စိတ်ထဲမှာအလွန်မှအနှစ်သာရကင်းမဲ့တဲ့လောကကြီးပါလားဆိုတာကိုသိဖို့အတွက်ဆက်သွယ်ပေးလိုက်တဲ့အရာကြီးလို့ဆိုရမယ်ကြည်နေတာဒီအလောင်းကြီးကိုကြည်နေတာပဲ။ ဒီလောင်းကြီးရဲ့တန်ဖိုးမဲ့ပုံကိုမြင်ရင်းနဲ့သူ့ကိုယ်သူလည်းတန်ဖိုးမဲ့တယ်လို့မြင်မယ်လောကမှာရှိတဲ့လူတွေအကုန်လုံးကတန်ဖိုးမဲ့တယ်လို့မြင်မယ်ပေါ့နော်အဲ့ဒီမှာသူအတုပတင်ညာကိုရတယ်တဲ့နော် အတုပကိုအကြောင်းပြုပြီးတော့အလွန်ထိရောက်တဲ့အတိညာရသွားတာပေါ့နော်အဲ့ဒါနဲ့သူအိမ်ပြန်ပြီးတော့သူ့တငယ်ချင်းတို့ပုံသွားခေါ်တယ်သူ့အဖေတို့အမေတို့သူ့မိန်းမတွေရောခေါ်လာပြီးတော့အဲ့ဒီလိုအတိညာမျိုးရအောင်အဲ့ဒီအလောင်းကြီးကိုကြည်ခိုင်းတယ်။နောက်ကျန်တဲ့လူတွေလည်းကြည်တော့သူ့လိုပဲအတိညာရတယ် လောကီအသိဉာဏ်ပေါ့နော်အဲ့ဒီဉာဏ်ကိုရအောင် လုပ်ခဲ့ဘူးလို့အခုဒီမှာစီမီရောင်မှာအလွန်လှပတဲ့အမျိုးသမီးတွေနော်အိပ်ပျော်နေကြတာကိုကြည့်ပြီးတော့သူ့စိတ်ထဲမှာဒါတွေကဘယ်လိုဖြစ်နေလဲအပူတွေအလောင်တွေဆင်းရဲမှုကိုဖြစ်စေတဲ့အရာတွေလိုပဲမြင်တာဟုတ်လားဒါပါလေဓာတ်တတိလိုက်လာတာပေါ့နော်အဲ့ဒါသူတို့ရဲ့ဒီအနာဝဇန်ဒီကာမဏိမင်္ဂလာဟုတ်လားဒီအပြစ်ကင်းတဲ့အလုပ်တွေကိုလှုပ်ရင်းနဲ့ဘာဖြစ်သွားတာလဲတဆင့်တက်ပြီးတော့ အသိဉာဏ်တွေမြင့်မားသွားတာပေါ့နော်အဲအဲ့ဒါကြောင့်မလို့ဒီနာဝိဇ္ဇန်ဒီကမ္မဏိမင်္ဂလာနဲ့ပတ်သက်ပြီးတော့ဒီသူတွေကိုတင်းညိုတဲ့ကိစ္စတွေကိုလည်းပဲပုံပုံတို့နော်မြင့်မြတ်တဲ့လုပ်ငန်းကိစ္စတစ်ခုအနေနဲ့နားလည်ပြီးတော့စူးစမ်းနိုင်ဖို့လိုတယ်ပေါ့နော်อืมနောက်ပြီးတော့ပုံပုံတို့ဗာပြောဖို့စဉ်းစားထားတုံးဆိုတော့ဟောဝေယဝိစ္စလုပ်ငန်းကိုလည်းပဲဒီအနာဝိဇ္ဇန်ဒီကမ္မဏိမင်္ဂလာတွေကိုထည့်သွင်းထားတယ် နော်ဝေယဝိဇ္ဇဆိုတာလည်းပဲနေပဲအလွန်ကျေတော့နော်သူများလှူတယ်တန်းတယ်ဆိုရင်ဝိုင်းဝန်းပြီးတော့ဆောင်ရွက်တယ်နော်တရားစကားမွေးတွေဘာတွေဖြစ်အောင်လုပ်တဲ့ခါမှလည်းဝိုင်းဝန်းပြီးတော့ဆောင်ရွက်ကြတဲ့နေရာထိုင်ခင်းတန်ရှင်းရေးအစသအရာရာအကုန်လုံးလိုအပ်တာမှန်သမျှဖြည့်ဆည်းပြီးတော့လုပ်ကြကိုင်းကြပြောကြဆိုကြဒါမလုပ်တာတော့ဝေယဝိဇ္ဇအဲ့ဒီဝေယဝိဇ္ဇကုသိုလ်ဟာလည်းပဲအနာဝိဇ္ဇန်ဒီကမ္မနိမင်္ဂလာပဲလို့နားလေရအဲ့ဒီဝေယဝိဇ္ဇနဲ့ပတ်သက်ပြီးတော့ပုံပုံပြောဖို့ဒီမှာမှတ်ထားတာလေးက ဟိုပါယတိမင်းနဲ့ဥတ္တရလူလင်ဆိုတာလေးကဝိမာနဝတ္ထုပါဠိတော်မှာနည်းနည်းထင်ရှားတယ်ပေါ့ပါယတိမင်းဆိုတာကမြတ်စွာဘုရားပြိဋိဘံစံပြီးတဲ့နောက်မှာစံကျေတဲ့တရားစကားကိုပြောတတ်တဲ့ရှင်ကုမာရကတ္တပမထေရရဲ့ခြေချွတ်မှုကြောင့်အတိမန်အမြင်မှန်ကိုရတာသူကငကောကမိစ္ဆာအယူရှိတဲ့မင်းတစ်ပါးပေါ့နော်ရှိဘဝနောက်ဘဝကိုမယုံကြည်ဘူးလူဟာသေးပြီးရင်ပြီးတာပဲဆိုပြီးတော့ပါယတိတုတ်တန်ဆိုတာဦးဇင်းတို့ ဒီကနေ့ကမဟာဝကပါဠိတော်ထဲမှာအလွန်မှထင်ရှားတယ်။နော်လူတယောက်သေးပြီးနောက်ထပ်ထပ်ပြီးတော့ဘဝတစ်ခုဖြစ်တယ်ဆိုတာသူကလက်တွေ့ဆန်းတာအလွန်မှရက်စက်တယ်ကြမ်းတမ်းတယ်။နော်တေတံအပြစ်တင်တဲ့ရာဇောသားတွေကိုအိုးတဲ့ထဲအပေါ်ကသေရင်နဲ့အလုံးပိတ်အောက်ကမီးနဲ့ရှို့အသက်ဘယ်နာထွက်သွားတယ်လဲလို့ကြည်ရတဲ့။ဘယ်နာမှထွက်သွားတာမတွေ့တဲ့အတွက်ကြောင့်နောက်ဘဝဆိုတာမရှိဘူးလို့သူကအဲ့လိုတွေလောက်တာဟုတ်လားပြီးတော့တေတံကြတဲ့လူကို အသက်ဘယ်နာလေးကသွားတယ်လဲဆိုတော့တေကာနီးအနေထားလေးထိရောက်အောင်အရေကုန်လေးတွေကစအကုန်ခွာတစစီအကုန်လုံးဖြည့်ရဲပြီးတော့ရှာတယ်ကဲလူကိုအဲ့လိုလောက်တာအဲ့ဒီဘင်းရင်ဟုတ်လားနောက်တော့ရှင်ကုမာရကတ္တပကဥပမာပေါင်းများစွာနဲ့သူ့ကိုအမြင်မှန်ရအောင်ခြေချွတ်တယ်အပြောကလည်းအလွန်ကောင်းတဘာဝကြကြပြောတတ်တဲ့အခါကျတော့မင်းကြီးကအတိမှန်အမြင်မှန်ရတော့သူဒါနာကောင်းမှုတွေဘာတွေပြုတယ်ပေါ့ဒါပေမဲ့ तू ကပြုတော့ပြုပါရဲ့ရိုးရိုးသေးသေးမရှိဘူး လေးအနဲ့မထားဘူးပေါ့နော်ဟောတဆင့်ခိုင်းတဲ့လူကိုပဲပြစ်စလက်ခတ်ထားတာပေါ့အဲ့ဒါသူခိုင်းတာကိုလှုပ်ပေးရတဲ့ဝေယဝရှလှုပ်တဲ့ခေါင်းဆောင်ကဥဒတလူလင်းတဲ့ဘယင်ကြီးရဲ့အလှူကိုခေါင်းဆောင်ပြီးတော့သူဝေယဝရှဆောင်ရွက်ပေးတယ်ဟုတ်လားအဲ့ဒါသူတို့နှစ်ယောက်သေးတဲ့အခါကျတော့တကယ်လှူတဲ့အလှရှင်ဖြစ်တဲ့ပါယတိမင်းကြီးကစတုမာရီနဲ့ပြည်ပဲရောက်တယ်ဝေယဝိဆလှုပ်တဲ့ဥဒ္ဒရလူလင်ဟာဟောရိန္ဒာနတ်ပြည်ထိရောက်သွားတယ် ဟုတ်လားဘာလဲဒါဘာကွာသွားတာလဲဆိုတော့ဒါကြတော့စိတ်ထားကွာသွားတာပေါ့နော်ကိုယ့်ရဲ့စိတ်ထဲကတကယ်ကိုမြင့်မြတ်နုံနုံတန်ဖိုးထားပြီးတော့ဒီအလုပ်ရဲ့တန်ဖိုးကိုနားလည်ပြီးတော့လုပ်တဲ့အနေအထားဒါကွာသွားတာပဲဟုတ်လားဒါကြောင့်ဝေယဝိဆတ်နဲ့ပတ်သက်ပြီးတော့နော်အားရစရာကောင်းတဲ့နော်ဒါအဖြစ်အပျက်လေးတစ်ခုလို့ဆိုရမှာပေါ့နော်နောက်ပြီးတော့ဘုံဘုံဒီမှာဦးစားပေးပြီးတော့ပြောနေတာကဥပုံဆောင်သုံးတဲ့အလုပ်ကိုလည်းပဲအနာဝိဇ္ဇန်ဒီကမ္မဏီမင်္ဂလာထဲမှာထည့်သွင်းပြီးတော့နားလည်ရမယ် နော်ဥပောတထဥပုံဆောင်တယ်အဲ့ဒီဥပုံဆောင်တာနဲ့ပတ်သက်ပြီးတော့ဒါဦးဇင်းတို့ဗုဒ္ဓဘာသာဝင်တွေဆိုရင်ဥပုံနေ့မှာဘာသာရေးစိတ်ဝင်စားကြတဲ့ပုံကိုယ်တွေကဥပုံဆောင်ပြီးတော့နော်ကိုကိုကိုနော်မြင့်မြတ်အောင်တန်ဖိုးရှိအောင်နော်ကောင်းတဲ့ဘာဝနာတရားတွေကိုပွားများတဲ့နေရာမှာအထောက်အကူပြုအောင်ဆိုတော့အလွန်ကောင်းတဲ့ရည်ရွယ်ချက်တွေနဲ့ချို့ဥပုံဆောင်ကြတာတွေမရှိဘူးလားရှိတယ်အဲ့တော့ဥပုံနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကတော့နှစ်မျိုးဟောတာပေါ့နော် ၈ပါးသီလ၈ပါးဥပုပ်ဟောတာရှိတယ်၉ပါးသီလကိုလည်းဥပုပ်ဆိုပြီးတော့ဟောတာလည်းရှိအဲ့ဒီထဲမှာယဟန်နေကိုဟောတဲ့တုတ်တန်တွေရှိသလိုဝိသကကြောင့်မကြီးကိုဟောတာလည်းရှိတယ်တခြားနော်နာမည်ရှိတဲ့နော်တရားတော်မတွေကိုဟောထားတဲ့တုတ်တန်တွေလည်းပဲတွေ့ရတယ်ဒီဥပုပ်နဲ့ပတ်သက်ပြီးတော့အဲ့ဒီမှာဝိသကကိုဟောထားတဲ့ဥပုပ်နဲ့ပတ်သက်ပြီးတော့သူဘာပြောထားအောင်ဆိုတော့နော်ဒီ၈ပါးသီလစောက်တည်ကြပြီဥပုပ်စောက်တည်ကြပြီဆိုလို့ရှိရင်ထားရမယ့်စိတ်ထားလေးမြတ်စွာဘုရားသင်ပေးတယ် အလိုသင်ပေးတုံဆိုတော့နော်ယဟန္တာအရှင်မြတ်တွေဟာသူတစ်ပါးရဲ့အသက်ကိုမတတ်ကြဘူးသွေးစွန်းတဲ့လက်မရှိဘူးသူတစ်ပါးကိုနှိမ့်ဆက်ညှင်းဆဲတာမရှိဘူးသူတို့ရဲ့အသက်ကိုတပ်ဖြတ်တယ်ဆိုတာမရှိဘူးသူတို့ဟာသာဝရအဲ့ဒီကိစ္စကို နော်စောင့်စည်းထားကြတယ်သာသာဝရစိတ်ကတမင်စောင့်စရာမလိုပဲနဲ့လုံခြုံနေတယ်ပေါ့နော်အဲ့လိုရဟန္တာရှင်မြတ်တွေဟာသူတို့ဘာအသက်ကိုမတပ်ဖြတ်ကြသလိုငါလည်းပဲဒီနေ့တနေ့သူတို့ဘာကိုနှိမ့်ဆက်ညှင်းဆဲခြင်းတပ်ဖြတ်ခြင်းမလုပ်ဘူး ဒါကြောင့်မလို့ငါအရတော်တယ်ယဟန္တာတွေနဲ့ငါဒီပြင်နေရာမှာအလွန်အလွန်ကွာခြားပေမလို့သူတို့ဘာအသက်ကိုမတတ်ကြတဲ့နေရာမှာတော့တူးနေတယ်လို့စဉ်းစားမိတဲ့ဥပုံဆောင်တဲ့ပုံကိုယ်တွေအဲ့ဒါရှစ်ပါးသလုံးအဲ့လိုစဉ်းစားမယ်နမခိုးဘူးနော်ကာမကိစ္စကိုရှောင်ကျင်တယ်အပြမရှိရိယဟုတ်လားပြီးတော့ပါတော့လိန်ညာပြီးတော့မပြောဘူးရက်သေးတာတောက်စားဘူးနေလွန်ကြတာမစားဘူးဟုတ်လားတခြင်းဆိုတာတိတာမဟုတ်တာကာတာခုံတာကိုယ်တိုင်လည်းမလို့ဘူးကြီးရှုနားထောင်တာလည်းမရှိဘူး ပြီးတော့လိမ့်တာခြေတာဖိတာလိမ့်တာဒါတွေလည်းပဲမလုပ်ဘူးနော်အင်းအဲ့လိုမျိုးမြင်သောနေရာမြတ်သောနေရာလည်းမနေဘူးဒီရှစ်ခုလုံးကိုတစ်ခုချင်းကိုစဉ်းစားရမယ်ရဟန္တာရှင်မြတ်တွေဟာဒီကိစ္စတွေနဲ့ပတ်သက်ပြီးတော့သူတို့ဟာလုံးဝပြည့်ပြည့်စုံစုံရှောင်ကျင်ကြတယ်စောင့်စည်းကြတယ်ကျင့်သုံးကြတယ်ငါလည်းပဲဒီနေ့တည့်ရက်ဒီပြည့်နေရာမှာဒါရဟန္တာတွေနဲ့မတူတာဒီနေရာမှာတော့တူးနေတယ်လို့ ကိုယ်အလုတ်ရဲ့တန်ဖိုးကြီးမားပုံမြင့်မြတ်ပုံကိုအဲ့လိုလေးမြတ်စွာဘုရားဆင်ခြင်ရမယ်လို့အဲ့လိုလေးပြောတာနော်အဲ့လိုပြောပြီးတော့မြတ်စွာဘုရားဘာပြောလို့ဆိုတော့အဲ့လိုဖြူစင်တန်ရှင်းစွာစောင့်တိန်လဲရတဲ့ဥပုပ်တိလာဟာတဲ့နော်အဲ့မြတ်စွာဘုရားခေတ်ကဒီမေဇိမဒေတာမှာတိုင်းကြီး16တိုင်းရှိတယ်ပေါ့နော်ကိုတိုင်းကိုဘရင်နဲ့ကိုပေါ့ဟုတ်လားအဲ့ဒီတိုင်းကြီး16တိုင်းကိုအစိုးရတဲ့ပိုင်ဆိုင်တဲ့လော်ဂီလိုပြောရရင်တော့ဒါအလွန်မှကြီးကျယ်တဲ့လူချမ်းသာပေါ့ဟုတ်လား အဲ့ဒီချမ်းသာဟာဒီဥပုပ်တိလဆောင်ထိန်လို့ဖြစ်လာမဲ့အကျိုးကိုကြည့်လိုက်မယ်ဆိုရင်နော်16ပုံပုံလို့တပုံတောင်မမီဘူးတဲ့ဥပုံဆောင်လိုက်ရလို့ဖြစ်တဲ့အကျိုးကျေးဇူးဟာတာလွန်ပြီးတော့ကြီးမားတယ်အဲ့ဒါကိုမြတ်စွာဘုရားနတ်ပြည်ရဲ့ချမ်းသာနဲ့ရှင်ပြီးတော့ပြောတယ်လူချမ်းသာဆိုတာနတ်ချမ်းသာနဲ့ရှင်လိုက်လို့ရှင် အထီးကျန်ချမ်းသာလို့ဆိုရမေးတဲ့ဘာမှစူပြေမှုမရှိဘူးပေါ့နော်တကယ်ချမ်းသာလို့ပြောလို့မရဘူးဟုတ်လား အဲ့ဒါနတ်တွေရဲ့ချမ်းသာကိုမြတ်စွာဘုရားဟိုစတုမာလေးနတ်ကနေပြောတယ်နော်ဆိုကြပါစို့တာဝလိန်သာနတ်ဆိုလို့ရှိရင်သူတို့ပြည်သူတို့ဒီမှာတရက်ကဘုံဘုံတို့ဒီမှာနှစ်တရာကိုဒီမှာနှစ်တရာသူတို့ဒီမှာတရက်ပေါ့နော်အဲ့ဒါသူတို့တက်တန်းကဘယ်လောက်ကြာအောင်ဆိုတော့နှစ်ပေါင်းတစ်ထောင်အဲ့ဒါမြှောက်ကြည့်လိုက်လို့ရှိရင်36တန်းရှိတယ်လူသက်နဲ့ဆိုရင်တာဝလိန်သာနတ်တွေဟာဟုတ်လား36တန်းရှိတယ်အဲ့ဒါနတ်ပြည်တစ်ခုချင်းမြတ်စွာဘုရားရှင်းပြတာ နောက်ဆုံးပရဏိမိတဝတ္တဝတိနဲ့ဆိုရင်ဘုံဘုံခုနကတော့ကဏ္ဍပေါင်းဆက်လေးနဲ့တွက်လာအဲ့ဒီပရဏိမိတဝတ္တဝတိနတ်ပြည်မှာတရက်က လူပြည်မှာဆိုလို့ရှိရင်နှစ်ပေါင်းသူက1600ရှိတယ်တဲ့နှစ်ပေါင်း1600မှာသူတို့ကတရက်ပဲရှိတယ်ပေါ့နော်အဲ့ဒါသူတို့ရဲ့တက်တန်းကဘယ်လောက်ရှိတော့နှစ်ပေါင်း16000ရှိတယ်တဲ့ရက်30ကိုတစ်လ12လကိုတစ်နှစ်နှုံးနဲ့သွားတာပေါ့နော်အဲ့ဒါမြှောက်လိုက်တဲ့အခါကျတော့ တန်ပေါင်း9216တန်ရှိဟုတ်လားပရဏိမိတာဝတ္တဝတ္တိနတ်ပြည်ရဲ့တတ်တန်းပေါ့နော်အဲ့ဒါကိုကြည့်မယ်ဆိုလို့ရှိရင်ခုနတုန်းကပြောခဲ့တဲ့ဒီမင်းစည်းစိမ်ဟာဒီဥပုပ်ရဲ့စည်းစိမ်ကို16ပုံပုံလို့တပုံတောင်မမိဘူးဆိုတာလိုတောင်လိုနေသေးတယ်လို့ပြောရမှာနော်အဲ့ဒါမြတ်စွာဘုရားအဲ့လိုမျိုးဥပုပ်တိလကိုနော်မြင့်မြတ်တဲ့အကြောင်းစောင့်ထိန်တဲ့အကြောင်းကျင့်သုံးတဲ့အကြောင်းမြတ်စွာဘုရားအဲ့ဒီမှာဟောတာ ကိုးပါးသီလကြတော့ဘာထည့်ရမလဲဘုံဘုံတို့နော်မေတ္တာနဲ့နေတဲ့အလေးအကျင့်ပေါ့နော်တတ္တဝါတွေအပေါ်မှာနော် ကောင်းကျိုးချမ်းသာကိုလိုလားတဲ့စိတ်နဲ့နေတာဟုတ်လားအဲ့ဒါလို့ဆိုလို့ရှိရင်မေတ္တာပို့တဲ့လုပ်ငန်းကိုလည်းပဲအနာဝဇန်ဒီကမ္ပဏီမင်္ဂလာထဲမှာဘုံတို့ထည့်သွင်းလို့မရဘူးလားရတယ်အဲ့ဒါကြတော့ဘာဖြစ်သွားပြီတော့ပို့ပြီးတော့အဆင့်မြင့်သွားပြီဟုတ်လားတော့ဒီနေ့မှာဥပုပ်ရဲ့အကျိုးဥပုပ်သီလရဲ့အကျိုးနဲ့ပတ်သက်ပြီးတော့နော်လူသိထင်ရှားတဲ့ကြော်ကြားတဲ့ဇတ်တော်တစ်ပုဒ်ရှိတယ်ဘုံတို့လည်းဟောဖို့ပါတယ် ဆရာကြီးဥပုံညာရေးတယ်ရေတယ်ပြတ်ဇတ်ဆိုဟုတ်လားကင်္ဂမာလဇတ်မင်းကွန်းဆိုတော်ဘုရားကြီးဟောထားတာလဲအလွန်မှနာလို့ကောင်းနော်ဘုရားလောင်းကတခုသောဘဝတုန်းကအလွန်ဆင်းရဲတဲ့ဆင်းရဲသားတရားဆင်းရဲသားတရားပေါ့နော်အဲ့ဒါတထေးကြီးတွားပြီးတော့အလုပ်တောင်းတဲ့ခါကျတော့တထေးကြီးကမင်းငါအိမ်မှာလှုပ်လို့မယ်ဆိုရင်ဥပုံဆောင်နိုင်မှာငါအလုပ်ပေးမှာငါအိမ်မှာရှိတဲ့လူတွေကဥပုံနေတိုင်းဥပုံဆောင်ကြရတယ်ဟာကျွန်တော်လဲဆောင်မမယ်နောက်မသိတဲ့ခါကျတော့ဥပုံနေဒီနေ့မှာရောက်ရောက်ချင်းသိမကြခင်ပေါ့နော် သူအလုပ်တွေတွန်းလို့လုပ်ပြီးတော့နေ့လေဟိုအချိန်လွန်သွားပြီဆိုတော့မှသူများဥပုံဆောင်ကြတယ်သူကမစားရသေးဘူးဒါမဲ့သူကလည်းပဲတရားတရားရှိတဲ့ပုံကိုဆိုတော့ဥပုပ်ကိုစောင့်လိုက်တဲ့အခါမှာတနေ့ကိုမစားရတာဖြစ်တဲ့အတွက်ကြောင့်နော်ခန္ဓာကိုယ်ကဖောက်ပြန်ပြီးတော့လေနာယောဂထားပြီးတော့အဖျားလောင်းကအဲ့ဒီတည့်ရဲ့နေ့တစ်ချမ်းပေါ့နော်ဥပုံဆောင်ပြီးတော့တေးွားတာတေးသွားတဲ့အခါကျတော့သူတေကာနီးမှာဘယင်ကဒီတိုင်းကလှဲ့လေတာ ဟုတ်လားအဲ့လမ်းပေါ်သွားတာကိုသူတေဂာနီးမှာမြင်လဲရတယ်အဲ့ဒီအာယုံလည်းရှိတယ်သူ့မှာလည်းအလွန်စင်ကြယ်တဲ့ဥပုပ်ကလည်းရှိတယ်အဲ့ဒါဘယ်ရောက်သွားအောင်ဆိုအမီဘုရားဝန်ရောက်သွားတာသိလားအဲ့ဒါနောက်တော့ဘယင်ဖြစ်တော့ခါကျတော့ तू အမှတ်ရတယ်ဒီတတိကြီးစီမှာ तू ဥပုံဆောင်ခဲ့တဲ့နေတပိုင်းဥပုပ်လေးကိုအမှတ်ရတယ် तू ရှင်ပင်ဖြစ်တာဒီဥပုပ်တပိုင်းလေးရဲ့အကျိုးလို့ तू ကတတိရတယ်ဒါပေမဲ့ तू များကိုလည်း तू ကမပြောချင်ဘူး तू ကဆင်းရဲသားဘဝလာတာဆိုတော့ဒါပေမဲ့ तू ကအမြဲတမ်း ဟောကောင်းမှုများအလွန်မှအံ့ဩစရာကောင်းအာကိုတိုက်တယ်ဒါကိုသူအမြဲတမ်းဥဒန်းကျူးတယ်အဲ့ဒါကိုမိဖုရားကြီးကအတိတ်ပဲမသိဘူးသိကျင်တယ်အတိတ်ပဲသိကျင်တဲ့အခါကျတော့ဘာလုပ်တုံဆိုတော့ဆတ္တာတဲ့နဲ့ပေါင်းတယ်ဆတ္တာတဲ့ရဲ့နာမည်ကခင်ကမာလတဲ့ဟုတ်လားနဒီအကြောင်းအရာလေးကနောက်မှအရင်ထင်ရှားတာပါတော့ရှင်အနန္ဒာအလောင်းကအလွန်ဆင်းရဲတဲ့ရေးသေးဟုတ်လားသူပတ်စံလေးတပဲတကားမုတ်ကြ ဖွက်ထားတာလေးကိုသူသွားယူတာလေတချင်းတကြော်ကြော်နဲ့နေပူပူနဲ့အမုံပါပါပါအဆောင်မပါအပေါ်ကဘူးအောက်ကဘူးအဲ့ဒါကိုဘယင်ကြီးကအံ့ဩပြီးတော့ခေါ်မေးတာပတ်စံလေးတစ်ပဲသွားမယ်ဆိုဩတနာလွန်းလို့သွားမယူနဲ့ငါနှစ်ပဲပေးမယ်ဘယင်ကြီးပေးတဲ့နှစ်ပဲလည်းယူပါမယ်သူဟာလည်းမစွန့်နိုင်ဘူးနောက်ဆုံးတထောင်ပေးမယ်အဲတထောင်လည်းယူမယ်သူတစ်ပဲလေးလည်းသွားပြီးတော့အပဲဝက်တစ်ပဲတောင်မဟုတ်နော်ပဲဝက်လေးလည်းသွားယူပေးရစီနောက်တော့သူ့ကို ထိနှန်းစည်းစိမ်တဝက်ခွဲပေးတယ်ဒါဘဝပါခဲ့တဲ့ရေစက်တွေကြောင့်ပေါ့လေဟုတ်လားထိနှန်းစည်းစိမ်တဝက်ခွဲပြီးတော့လေထိနှန်းစည်းစိမ်တဝက်တော့ယူတယ်အဲ့ဒါသူအရှင်မင်းအဲ့ထိနှန်းစည်းစိမ်တဝက်ရပြီမှအဲ့ဒါကိုအချမ်းရံနေနဲ့သွားပြီးတော့အဲ့ဒီပဲဝက်ကလေးကိုသွားယူသေးတယ်ဆိုရှင်အနန္ဒာလောက်နောက်ကြတော့ဘရင်ကြီးကိုသူကတတ်မယ်နော်တိုင်းပြည်ကိုနှစ်ယောက်ခွဲအုပ်နေရတာစည်းစိမ်မပြည့်ဝဘူးတတ်မယ်တော့သူ့စိတ်ကအဲ့လိုဖြစ်တယ်တန်လဲနဲ့ခုတ်မယ်ဆိုတော့သုံးချိန်တိတိအဲ့လိုလုပ်တယ်သူကျေးဇူးကြောင့်သူ့မှာဒီလောက်ကြီးဆင်းရဲတဲ့အနေအထားနဲ့ချမ်းသာတဲ့အနေအထားကိုရောက်တာ ဒါဟုတ်သူလောဘအလိုလိုက်ပြီးတော့လှုပ်တော့နောက်ဆုံးသူ့အသူထိတ်လန့်တော့တယ်အလွန်ကြီးရဲ့တန်ဝေကရပြီးတော့အပင်ကြီးကိုတောင်းပန်ပြီးတော့တောထွက်သွားတယ်အဲ့ဒါအဲ့ဒါမာတကမင်းဆိုတာသူ့တန်တာမှာဖြစ်တဲ့လောဘရဲ့ဆိုးပွားမှုကိုမြင်ပြီးတော့ဒီလောဘကိုငါအမြင့်ဖြတ်မယ်ဆိုတဲ့သဘောမျိုးနဲ့လှုပ်သွားတာပေါ့နော်ဟုတ်လားဒါက तू ကဇလန်းရဲ့တစ်ပိုင်းစောတော်တော့ပြောတဲ့ဥပုပ်ရဲ့အကျိုးက तू ကတစ်မျိုးဟုတ်လားမိဖုရားကြီးကဒီဥရန်ကျူးကျူးနေရအောင်မသိဘူးမသိတော့သိကျင်တယ်သိကျင်လို့ဘင်းကြီးမေတယ်ဘင်းကြီးကမပြောဘူး အဲ့ဒါနဲ့ဆက်တာတွေနဲ့ပေါင်းတယ်ဆက်တာတွေကဘယ်လိုကင်ကမာလာဘာဖြစ်လို့ဆက်တာတွေနဲ့ပေါင်းတော့ဆိုတာဆက်တာတွေကိုနော်ဘယင်ကြီးကဆက်တာတွေနဲ့ပတ်သက်ပြီးတော့မိဖုရားကြီးကိုပြောဥတာရှိတယ်နော်ဒီကောင်ကနော်တကယ်ဆိုလို့ရှိရင်ဒီမွေးမွေးတွေပါတွေကိုနော်နှုတ်ပြီးမှရိတ်တာမဟုတ်ဘူးအခုရိတ်ပြီးမှနှုတ်တဲ့အခါကျတော့နှုတ်ပြီးဆိုရင်နာတယ်ပေါ့နော်အဲ့ဒါကြောင့်မလို့ပြီးကနေမှငါ့ကိုအလွန်နှိပ်စက်တဲ့ကောင်အဲ့ဒါငါဒီကောင်ကိုငါခေါင်းတောင်ဖြတ်ချင်တယ်ပေါ့ဘယင်ကြီးကမိဖုရားကြီးကိုပြောတယ် သမီးဘုရားကြီးကအဲ့ဒါကိုသိတဲ့အခါအေးဆက်တာတွေကိုခေါ်ပြီးတော့မင်းနောက်ကိုဘင်းကြီးရဲ့သမုတ်စိတ်ကိုပြင်ပေးလို့ရှိရင်မင်းအရင်နှုတ်ပြီးတော့မှရိတ်အဲအဲ့လိုနီးလေးပေးလိုက်တော့အဲ့တိုင်ခိုင်းတဲ့အတိုင်းလို့တော့ဘင်းကြီးကသဘောကျသွားပြီးတော့ကဲမင်းလိုတဲ့စုကိုတောင်းလိုတဲ့စုကိုတောင်းဆိုတဲ့စကားလာမယ်ဆိုတော့မိဖုရားကြီးကသိလို့ဟုတ်လားတကယ်လို့လိုတဲ့စုကိုတောင်းပါဆိုဘင်းကြီးဥဒန်းကျူးတာဘာလဲဆိုတဲ့အဲ့ဒီအတိတ်ပဲကိုမေးခိုင်းတာမင်းကငါစုတွေလက်တွေအများကြီးပေးမှာငါအဲ့ဒီအတိတ်ပဲပဲသိချင် ဟုတ်လားအဲ့ဒါနဲ့ခင်ကမလားအဲ့လိုမေးတဲ့အခါကျတော့ဘင်းကြီးကမထူးပါဘူးဆိုပြီးတော့သူ့တယောက်တည်းမပြောဘဲနဲ့တိုင်းသူပြည်သားအကုန်စုဝေးပြီးတော့မှပြောတယ်တော့တစ်ချိန်လုံးကဆင်းရဲသားတယောက်ဖြစ်ခဲ့တာနေ့တစ်ပိုင်းဥပုံစောင့်ရလို့သူဒီအကျိုးကျေးဇူးကိုရတာဒါကြောင့်တရားကိုကုသိုလ်ကောင်းမှုကိုအားကိုးကြဖို့အဲ့လိုမျိုးသူကတရားဟောရင်တော့အကုန်လုံးကိုပြောတာအဲ့လိုလဲပြောလိုက်ရောကျန်တဲ့လူတွေကဘလောက်အသိဉာဏ်ရသွားတယ်ရမသွားဘူးတော့မသိဘူးစောစောက ဆတ်တာတဲ့ဖြစ်တဲ့ခင်ကမာလာတော့တကယ်ကိုပဲပါဏီပါတဲ့ပုံကိုလို့ပြောရမယ်။အော်ကြည်စမ်းနေတစ်ပိုင်းလေးကောင်းမှုလုပ်တာတောင်ဒီလောက်အကျိုးကျေးဇူးများတယ်ဆိုရင်ငါလက်ကျန်နောက်ထပ်ငါလက်ကျန်ဘဝတစ်ခုလုံးမှာငါကောင်းတာကြီးလုပ်သွားတော့မယ်။ဟုတ်လား။အဲ့လိုကောင်းတာကြီးလုပ်သွားမယ်ဆိုဘယ်လိုလုပ်မလို့အိမ်တော်သားမေးဘဝနဲ့နေလို့အဆင်မပြေဘူးဆိုပြီးတော့ဘင်းကြီးဒီတောင်းပန်ပြီးတော့တခါတည်းသူကလည်းဘာလုပ်တော့ဟိမွန်တာဝင်ပြီးတော့ရစ်သိဝစ်ပြီးတော့ကောင်းတဲ့အကျင့်ကိုကျင့်ဟုတ်လား။ စောတော်ကတယောက်ကဘာတော့လောဘရဲ့သဘောကိုမြင်ပြီးတော့ကျင့်တာဟုတ်လားဒီလူကတော့ဘာတော့ကောင်းမှုရဲ့အကျိုးကိုမြင်ပြီးတော့ကျင့်တာအဲ့ဒါဘုံဘုံတို့လောဘသဘောနဲ့ကောင်းမှုအကျိုးဆိုတော့လွန်ခဲ့တဲ့၈နှစ်လောက်ကဟောထားတာလေးရှိဟုတ်လားအဲ့တော့ဒါပါလေနော်ဥပုပ်ရဲ့အကျိုးကျေးဇူးခုနကတော့မြတ်စွာဘုရားဘယ်လိုဟောတာတော့နော်ဒီ16အတိုင်းကြီး16တိုင်းကို နော်အုပ်ဆိုးရတာဟာဒီဥပုပ်ရဲ့အကျိုးကျေးဇူးကိုကြည့်မယ်ဆိုရင်16စိတ်စိတ်လို့တစိတ်တောင်မမီဘူးလို့ပြောတာဟုတ်လား အဲ့တော့ဒါကခင်ကမလဇက်လေးကိုဘုံဘုံကပြောဖို့လို့နော်ဒီထဲမှာတို့ထားအဲ့တော့ဘာလဲအနာဝဇ္ဇန္တိကမ္မဏိမင်္ဂလာဆိုတာနော်လမ်းဖောက်တယ်တရားဆောက်တယ်ဇေယျဆောက်တယ်သစ်ပင်စိုက်တယ်ဥယျင်ပန်းပန်းစိုက်တယ်ဟုတ်လားတခိတတတ္တဝါတွေကိုကယ်ဆယ်တယ်ကူညီတယ်နော်တည်တဲ့လူတွေကိုတင်းကြိုးတယ်ကုသိုလ်ကောင်းမှုသူများပြုရတဲ့နေရာမှာဝိုင်းဝန်းပြီးတော့ဆောင်ရွက်ကြတယ်အများကြီးပါပဲအကုန်လုံးခြုံပြောမယ်ဆိုရင်တော့လောကရဲ့ကောင်းကျိုးကိုဆောင်ရွက်တာပေါ့နော်လူလောကကောင်းကျိုးဆောင်ရွက်တာ ပြီးတော့ဗါတော့ဥပုံဆောင်တယ်နော်ဒီဥပုံဆောင်တယ်ဆိုတာလည်းပဲအလွန်ပြောကျင်တဲ့အဲ့ဒီအိဗယ်လေးကိုအဲ့ဒါဗါတော့ဆိုတော့ဒီမလိုလားအပ်တဲ့စိတ်ရဲ့အညစ်အကြေးတွေကိုဖြစ်စေနိုင်တဲ့အနှောင့်အယှက်တွေကိုသူကဖယ်ရှားတဲ့သဘောပဲလေညသာမစားဘူးဆိုတာနဲ့ညသာအတွက်လုပ်ရမယ့်ကိစ္စတွေကအကုန်လုံးဝန်ကပေါ့တော်တာဒီခေတ်ဆိုရင်ပိုးတောင်မှအကျိုးကျေးဇူးကတည်သေးတယ်သူကအစားလျှော့ရင်ကျမကြီးကကောင်းမယ်လေညနေပိုင်းမစားလို့ရှိရင်ဟုတ်လားကျမကြီးရှူတော်ပဲကြီးကြီး နော်မြင့်မြတ်တဲ့အလုပ်ကိုလုပ်ဖို့အတွက်အချိန်ရဖို့ဆိုတဲ့ရှုထောင့်ကပဲကြည်ကြည်ဟုတ်လားကာမကိစ္စကိုစိတ်ထဲကနေလျှော့ချနိုင်မယ်ဆိုတဲ့ရှုထောင့်ကပဲကြည်ကြည်ဟုတ်လားဝိကာလဘောဇနာရဲ့အတိပ္ပယ်ရှိပုံကိုပြောပြတယ်နော်အင်းပြီးတော့ပါတော့တီးတယ်မှုတ်တယ်ကားတယ်ခုံတယ်ဒီပွဲလန်းသဘင်နဲ့ပတ်သက်ပြီးတော့လည်းဘာမှတကယ်တမ်းကကောင်းကျိုးကိုဖြစ်စေတာမဟုတ်ဘူးနော်မြတ်သောအကျင့်ရဲ့ခလုတ်ဆူးညောင်းနေလို့မြတ်စွာဘုရားဟောတယ်ဟုတ်လားอืมအဲ့တော့ဘာလဲဥပုံဆောင်တယ်ဆိုတာ မလိုလားအပ်တဲ့အညစ်အကြေးတွေကိုဖယ်ရှားသုတ်သင်ပစ်တာလို့မဆိုနိုင်ဘူးလားဆိုနိုင်နော်ဒါကြောင့်မလို့ तू ကလွန်ကြီးမားတဲ့အကျိုးကျေးဇူးကို ဖြစ်ပေါ်စေတာအကုန်လုံးကတကယ်တမ်းပြောရရင်တဘာဝတရားတွေကြီးပဲဟုတ်လားကောင်းစီတတ်တဲ့တဘာဝကောင်းစီတဲ့ဆိုးစီတတ်တဲ့တဘာဝဆိုးစီတဲ့ဟုတ်လားအဲ့လိုစောင့်စည်းတဲ့ဓာတ်တဘာဝပါတော့ကောင်းစီတတ်တဲ့ဓာတ်တဘာဝတွေပေါ့နော်ဟုတ်လားနောက်ဆုံးစိတ်ကိုပါတွားပြီးတော့စောင့်စည်းဖို့သူကအရင်တဲ့အနေအထားမျိုးပါဖြစ်တယ်သူက ဟုတ်လားဥပုံဆောင်ထားတယ်ဆိုရင်ဟိုဘက်မှာတရားဘာဝနာပွားဖို့တူကအခြေအနေကောင်းတွေအကုန်လုံးဖန်တီးထားပြီးသားဟုတ်လားဆိုကြပါစို့စိုက်တော့မယ်ပြိုးတော့မယ်ဟဲ့ဆိုလို့ရှိရင်မြေကိုတန်ရှင်းမယ်ထွန်မယ်ရက်မယ်ဟာတကြီးလေးကောင်းကုန်းကုန်းလုံးမြေလေးကိုရွှာနေအောင်ဣနေအောင်လှုပ်ထားမယ်ဟုတ်လားအဲ့ဒါဆိုရင်ဘာလို့အရန်သင်းစိုက်ပေါ့ဘာဝနာတရားတွေဟူသောအပင်တွေစိုက်ဖို့အတွက်ဥပုပ်ကဘာလုပ်ထားအရန်သင်းမြေကိုပြင်ထားတာထပ်ကောင်းတဲ့ပေါ်တဲ့ဥမာလေးပြောလိုက်တာဟုတ်လားအဲ့တော့တစားတစားနဲ့ကိုယ့်ရဲ့ဒီအည်အသွေးတွေကို ဒီအနာဝဇ္ဇာနိကမ္မနိမင်္ဂလာကိုကျင့်သုံးရင်းနဲ့ဘုံဘုံတို့နော်မြင့်တင်နိုင်မယ်ဆိုရင်လည်းမြင့်တင်လို့ရတယ်အဲအဲ့ဒါနဲ့ပတ်သက်ပြီးတော့နော်နေကုံပိုင်းကျန်တဲ့အချိန်လေးမှာနော်ဘုံဘုံပြောဖို့စီစဉ်ထားတာလေးကနော်ဓမ္မပဒပါဠိတော်မှာနော်မှတ်တမ်းတင်ထားတဲ့ဂါထာလေးတစ်ပုဒ်ရှိတယ်နော်အဲ့ဒီဂါထာလေးကိုပဲအကြောင်းပြုပြီးတော့ဘုံဘုံတို့ရဲ့အနာဝဇ္ဇာနိကမ္မနိမင်္ဂလာရဲ့နော်လေးနဲ့ကျေပြန့်ပုံလေးကိုလည်းပဲနော်တနည်းနားလည်လို့ရမယ်ပေါ့နော် ဒါကြောင့်အဲ့ဒီဂါထာလေးကိုပြောမယ်အဲ့ဒီဂါထာလေးဘာကြောင့်ဟောရတယ်လဲဆိုတဲ့အကြောင်းအရာလေးကိုလည်းပြောပြခြင်းတယ်ဟောအဲ့ဒီဂါထာလေးဟောရခြင်းရဲ့အကြောင်းအရာကအနာဝဇန်နိကမ္မနိမင်္ဂလာနဲ့သူကဓာတ်ရိုက်ပတ်သက်ဆက်ဆက်နေတယ်ဒီမင်္ဂလာအကြောင်းကိုပြောမယ်ဆိုတော့ဒီမင်္ဂလာနဲ့ဆက်ဆက်တဲ့အကြောင်းအရာလေးတွေလည်းဘုံဘုံတို့ရှားတာပေါ့ဟုတ်လားဘုံဘုံတို့အညတရပြမနာဝတ္ထုဆိုပြီးတော့မလဝတ်ထဲမှာမှတ်တမ်းတင်ထားတယ်နော်တာဝတိမြို့ထဲမှာနပုံသားတယောက်ရှိတယ် အပင်ကိုကလည်းစိတ်ကောင်းနှလုံးကောင်းရှိတဲ့ပုံကိုလို့နော်သူ့ရဲ့ဖြစ်ရက်ကိုကြည့်ရင်သိနိုင်တယ်ပေါ့နော်အဲ့ဒါဘာလို့တုံဆိုတော့ဒီနေ့သူ့အိမ်ရှိမှာနော်ယဟန်နေရဆုံးကဝင်မယ်ဆိုတော့သင်္ကန်းယုံညာသင်္ကန်းယုံတဲ့အခါကျတော့မြက်ပင်မှာနှင်းလေးတွေကကြာနေတဲ့အခါကျတော့သင်္ကန်းမှာနှင်းလေးတွေရွှဲတွေ့တွေ့တော့အော် မြက်ပင်တွေတစ်ပင်တွေကိုင်းပင်တွေရှိတာမကောင်းပါဘူးဆိုပြီးတော့ထွက်ပြီးတော့အဲ့ဒီဟာမြက်တွေကိုသူရှင်းတယ်အတန်ရှင်းသွားတာပေါ့နော်မြေပြောင်ပြောင်လေးဖြစ်သွားတယ် အဲ့ရဟန်းတွေကဒီလိုပဲသင်္ကန်းယုံညနောက်နေတယ်သင်္ကန်းယုံတော့တခါကြည့်ပြန်တော့ဘာတွေ့တုံဆိုတော့ဖုံလေးတွေပေတာကိုတွေ့ရတခါလေလဲဖုံနဲ့ထိမိတာပေါ့အဲ့ဒါဖွေးဖွေးတွေတင်းတယ်အော်မကောင်းဘူးဆိုပြီးတော့ဒါမကောင်းသေးဘူးဆိုပြီးတော့ဘာလုပ်တုံဆိုတော့သေးတွေမြစ်ထဲကနေထမ်းပြီးတော့သေးတွေခင်းတာသေးကြတော့ဖုံနဲ့အများကြီးတန့်ရှင်းသွားပြီလေနော်သေးလေးကောင်းကောင်းလေးခင်းတာဆိုတော့ဟုတ်နေဟုတ်လားအဲ့နဲ့သေးလေးတွေခင်းတာအဲ့ဒါကိုသူကြည့်ပြီးတော့ပီတိဖြစ်တယ်နော်အဲ့ဒါနဲ့နောက်နေ့တွေကြတော့ ဟောတဖြည်းဖြည်းနဲ့ຫນွေကရောက်လာသလားမသိဘူးနေကပူးလာတယ်ဆွမ်းကန်ကနေအော်ရဟန်းတော်တွေနေပူလာကြည်စမ်းဆိုပြီးတော့အဲတဲခင်းလာတဲ့အာမရဘာလို့ဆိုမန်တက်ကလေးထိုးတယ်တဲ့လေးစင်တိုင်းမန်တက်ကလေးအရေးကလေးရတော့တတ်တာတာပေါ့နော်အဲ့ဒါ तू ပီတိဖြစ်တယ်အဲ့ဒါလိုနဲ့နောက်တဖြည်းဖြည်းနဲ့ तू မန်တက်ကအော်မိုးရတဲ့အခါကျတော့အခြေအနေကတိတ်ပြီးတော့မကောင်းမြန်မှုဖြစ်တယ်မိုးယူတာပေါ့အဲ့တော့ gain မထူဘူးဆိုပြီးတော့ तू ခိုင်ခိုင်မာမာဇေယကလေးဆောက်တယ်ခေါင်လေးပါလေးနဲ့ဆိုတော့မိုးလည်းမယိုတော့ဘူး ဟုတ်လားအဲ့တော့ဇေယကလေးစရနော်အစပါတော့မြက်ပေါက်တဲ့အဆင့်ကနေတက်လာတာဟုတ်လားမြက်ပေါက်တယ်မြက်ပေါက်တာကနေဖုန်လူတာမကြိုက်လို့တဲခင်းတယ်နေပူတာမကြိုက်လို့မန္တဆောက်တယ်မိုးရွာတာမကြိုက်လို့ဘာလို့တော့မန်ဇေယဆောက်လိုက်တယ်ဟုတ်လားအဲ့ဒီဇေယကလေးဆောက်ပြီဆိုတော့သူ့စိတ်ကဘာဖြစ်တော့အော်ငါဇေယကလေးတောင်ဆောက်နိုင်သွားတယ်ဟုတ်လားအဲ့တော့ဘုရားမှုရှိတဲ့တန်ခါကိုပင့်ပြီးတော့ငါအနှုမောဒနာပြိုးမှာပဲသူ့သူဝမ်းသာလားဆွန့်လေးပါကတ်ချင်တယ်အဲ့ဒါနဲ့ဘုရားမှုရှိတဲ့တန်ခါပင့်ပြီးတော့သူ့ဇေယရေသေးချပေါ့နော်ဒီခေတ်လို့ပြောမှဆိုရင်ဟုတ်လား အဲ့လိုပင့်ပြီးတော့အဲ့မြတ်စွာဘုရားကိုသူလှုပ်ခဲ့တဲ့အကြောင်းအရာလေးတွေကိုရှောက်တော့အဲ့ဒါမြတ်စွာဘုရားသူ့ကိုဂါထာလေးတစ်ပုဒ်ဟောတယ်အဲ့ဒီတကကြီးအမှုပြုတဲ့ပေသက်ကိုပေါ့နော်ပါဟောတော့ဆိုတော့အနုပုဗ္ဗေနမေတာဝေထောကံထောကံခန္တီခန္တီကမ္မရာရဇတတေဝနေတမေမလမတနောတဲ့ဦးဇင်းတို့ငငယ်ကအလွန်သဘောကျတဲ့ဂါထာလေးပေါ့နော်အနုပုဗ္ဗေနမေတာဝေထောကံထောကံခန္တီခန္တီကမ္မရာရဇတတေဝနေတမေမလမတနောကမ္မာရောပရိန္ဒေတိ ရဇတတငွေဤမလန်အညစ်ကြေးကိုနေတမေဤဝတဖြည်းဖြည်းချင်းထုတ်တဲ့ကဲ့သို့မေနာဝေပညာရှိသည့်အနုပုဗ္ဗေနာအစဉ်သဖြင့်ထောကံထောကံအနှဲငယ်အနှဲငယ်ခဏေခဏေခဏတိုင်းခဏတိုင်းအတ္တနောမိမိတန်ထာနေတန်တန်၌ဝိဇ္ဇမာနထင်ရှားရှိသောမလန်ကိလေသာအညစ်အကြေးကိုနေတမေတဖြည်းဖြည်းထုတ်ရ၏တဲ့ဟုတ်လားဟိုငွေတဲ့ပစ္စည်းတွေလောက်ကြတယ်ဗြိန်းတွေရွှေတဲ့ပစ္စည်းတွေကိုလောက်ကြတယ်ဗြိန်းတွေဟုတ်လားအဲ့ဒီရွှေတို့ငွေတို့ရဲ့အညစ်အကြေးကိုသူတို့ကဘယ်လိုတော့တဖြည်းဖြည်းချင်းလေးထုတ်ရတယ် ဟုတ်လားငွေမှာကတ်နေတဲ့အညစ်အကြေးကိုသူတို့နီးပညာသူတို့နီးဟန်နဲ့ဘာလို့တုံးတဖြည်းဖြည်းနဲ့ထုတ်ရတယ်ထုတ်ပါများတဲ့အခါကျတော့ငွေသားလေးကြီးတန်တန်လေးကြံ့တယ်တန့်ရှင်းတော့နော်လက်ဝတ်လက်စားပဲဖြစ်ဖြစ်နော်အစင်တစားပဲဖြစ်ဖြစ်လှုပ်တဲ့နေရာမှာကောင်းကောင်းလေးလှုပ်လို့ရတယ်နူးညံ့တဲ့သိမ်မွေ့တဲ့ကြိုက်တယ်လို့လှုပ်လို့ရသွားတယ်နော်ရွှေဆိုလို့ရှိရင်ပျော့ပျော့လေးလို့တောင်ထင်ရလောက်အောင်ထိကြိုက်တယ်လို့လှုပ်လို့ရတဲ့အနေအထားရှိသွားတာပေါ့အငြိအကြီးကင်းသွားတာဟုတ်ဟုတ်လားအဲ့ဒါကိုမြတ်စွာဘုရားဥမာပေးတာ ဗြိန်တွေဟာငွေရဲ့အညီကြီးကိုတဖြည်းဖြည်းချင်းထုတ်တယ်လို့တဲ့ပညာရှိတဲ့ပုဂ္ဂိုလ်ဟာအစဉ်အတိုင်းလေးတဆင့်ပြီးတဆင့်တက်တက်တက်တက်ပြီးတော့ကိုယ့်ရဲ့စိတ်မှာစွဲနေတဲ့တတန်တရားလုံးကညှိနေတဲ့နော်အညစ်အကြေးကိုနော်အခွင့်ရတိုင်းအခွင့်ရတိုင်းအခြေအနေပေးတိုင်းအခြေအနေပေးတိုင်းဘာလို့ရမလို့နည်းနည်းချင်းထုတ်တဲ့ဟုတ်လားနည်းနည်းချင်းထုတ်ရမေးတဲ့နော်ခဏေခဏေခဏတိုင်းခဏတိုင်းဆိုတာအခွင့်ရတိုင်းအခွင့်ရတိုင်းလို့အတိဘယ်ကိုအဲ့လိုလေးနားလေရမယ်နော် အဲ့လိုဘုံဘုံတို့နော်အခွင့်ရတိုင်းခွင့်ရတိုင်းကြိုးစားမယ်ဆိုလို့ရှိရင်ဘာဖြစ်သွားနိုင်တော့နောက်ဆုံးအညစ်အကြေးလုံးဝကင်းတဲ့ပုံကိုဖြစ်မသွားနိုင်ဘူးလားဖြစ်သွားနိုင်နေဟုတ်လားအဲ့ဒါအဲ့ဒီတရားလေးကိုလည်းဟောလိုက်ရောနော်အဲ့ဒီပရိန်တွေဟာတောတာအဲ့ဒီပုံနာတောတာပန်ဖြစ်သွားတယ်ဟုတ်လားတောတာပန်ဖြစ်သွားပြီဆိုတော့အာမင်္ဂလာကဘလို့ဖြစ်သွားပြီနော်အလွန်ကိုပဲကြီးကြီးမားမားပြည့်ဝသွားပြည့်စုံသွားနော်စောတော်တုန်းကနာဝဇန်ဒီကမ္ပဏီမင်္ဂလာပေါ့ဟုတ်လား သောတာပန်ဖြစ်သွားပြီဆိုတော့ဒီမင်္ဂလာတုတ်ဒေသနာနဲ့ဝေဖန်မရှင်သူ့ကိုဘယ်လိုဝေဖန်မလို့တဘောဇမြမစတိယံစာရိယသစ္ဆာနာဒတနံလာမှာနော်အဲ့ဒါတွေကတဖြည်းဖြည်းနဲ့မင်္ဂလာအဆင့်တွေကမြင့်မြင့်သွားမှာဟုတ်လားတဘောဇချုပ်ချံချွေတာတဲ့အကျင့်ဇမစရိယတတိပဒံဝိပဿနာမဂ္ဂင်အကျင့်ဒါတွေကိုကျင့်ရတာမင်္ဂလာလာလိမ့်မယ်ဟုတ်လားအရိယသစ္စာနာဒတနံအရိယာတွေသိတဲ့မြင်တဲ့သစ္စာလေးပါအမှန်တရားကိုသိရမြင်ရတာဟာအထုအထိတ်မင်္ဂလာဟုတ်လား နိဗ္ဗာန်သစ္စိကရိယာသစ္စာလေးပါးသိပြီဆိုရင်နိဗ္ဗာန်မျက်မှောက်ပြုပြီဟာအထုအထိတ်မင်္ဂလာတွေရဟုတ်လားအဲ့ဒီကြတော့မှကောင်းတာတွေပဲလာလာဆိုးတာတွေပဲလာလာဘဝမှာဘလို့အတွေ့အကြုံတွေရောက်မလို့မှသူတို့ရဲ့စိတ်ဟာတုန်လှုပ်မှုဖောက်ပြန်မှုပြောင်းလဲမှုမရှိတော့ဘူးဟိုရွှေဟာငရဲမီးနဲ့တို့ကြည့်ဟုတ်လားဘာမှဖောက်ပြန်ပြောင်းလဲတာမရှိဘူးရွှေအစ်စ်ဖြစ်သွားပြီဟုတ်ဟုတ်လားတစ္ဆာလေးပါးသိလို့ကိလေသာကုန်သွားပြီနိဗ္ဗာန်မြင်သွားပြီဆိုတော့လောကဓာတ်တွေကသူ့ကိုဘလို့လာတို့တို့ သူတို့ဖောက်ပြန်တယ်ပြောင်းလဲတယ်ဆိုတာမရှိတော့ဘူးအဲ့ဒါတော့အထွတ်ထိပ်မင်္ဂလာဖြစ်သွားတာပေါ့နော်အမင်္ဂလာအဲ့ဒီထိသွားမှာအခုဒီမင်းဒီပုံနာအဲ့ဒီထိမင်္ဂလာကနော်တောတပတိမေညာဆိုတော့တသိတ္တေတာအဲ့ဒီမင်္ဂလာတွေနော် ပြပြဝဝကြီးရသွားပြီလို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဒါပဲကနေသူစတော့တာတော့အနာဝိဇ္ဇာနိကမ္မနိနော်အပြစ်ကင်းတဲ့အလုပ်နော်လှုပ်ချင်စိတ်ကလေးရှိတာပေါ့နော်သူများကိုအစဉ်ပြေစေချင်တာနော်သူများကိုကောင်းစေချင်တာ မေတ္တာစေတနာတွေအရင်ခံထားတဲ့အခါကျတော့နော်လှုပ်เสียရတွေမြင့်မြတ်တဲ့အလုပ်တွေကအများကြီးအပြည့်ပါပဲဒါကြောင့်မလို့ဘုန်းဘုန်းတို့နော်တမျက်စီလဲတယ်ဆိုရင်ဒါဒီမင်္ဂလာထဲမှာအကျုံးဝင်နေတာဟုတ်လားဟိုတပည့်ရင်းဆရာတော်ဘုရားကြီးရေးတဲ့ပရမတ္ထစက္ခုဒီပဏီထဲမှာ ਨੇ တူတယ်နော်ကိုယူတတ်မယ်ဆိုလို့ရှိရင်နော်ခွချီးပုံထဲမှာတောင်မှနိဗ္ဗာန်ကိုရနိုင်တယ်လို့ဆရာတော်ကြီးကအဲ့တိုင်ရေးတယ်ကိုယ့်ရဲ့တရားတရားကိုယ့်ရဲ့ယုံကြည်မှုရှိလို့ရှိရင် ဒါကိုမြင့်မြတ်တဲ့စိတ်နဲ့ဖယ်ရှားလိုက်မယ်ဆိုရင်အမြင်ကတော့တန်ရှင်းရေးလုပ်နေတာပေါ့နော်ဒါမှမဟုတ်တကယ်တကယ်ဘာဖြစ်နေတာသူ့စိတ်ထဲမှာအလွန်မြင့်မြတ်တဲ့သဘောဖြစ်နေတာဟုတ်လားအဲ့ဒီအညစ်အကြေးကိုရှင်းရင်နဲ့ကိုယ်စိတ်ထဲကအညစ်အကြေးကိုဟာငါရှင်းမယ်ဆိုတဲ့စိတ်မြန်ဆက်နွယ်ပြီးတော့သဘောပေါက်သွားမယ်ဆိုရင် မှန်းလို့မရနိုင်တဲ့ကောင်းမှုတွေဖြစ်သွားနိုင်တယ်ဟုတ်လားဒါကြောင့်မလို့အလုပ်တစ်ခုလုပ်တဲ့နေရာမှာ စိတ်စေတနာလေးတွေကိုတဲ့အောင်မှတ်အောင်ဘုံဘုံတို့ကောင်းအောင်မွန်အောင်ထားနိုင်လို့ရှိရင်အဲ့ဒီအလုပ်ရဲ့တန်ဖိုးကဘယ်၍ဘယ်မျှလို့ခံမှန်းဖို့တောင်မလွယ်လောက်အောင်မြင့်မြတ်သွားနိုင်တယ်ဟုတ်လားဒါကြောင့်အနာဝိဇ္ဇာနေကမ္မဏိမင်္ဂလာအလွန်တရာမှကျေပြန့်တဲ့သဘောရှိတယ်နော်အဓိကပါတော့အပြစ်ကင်းတဲ့အလုပ်တွေနော်လူသားကောင်းကျိုးဆောင်ရွက်တဲ့အလုပ်တွေကိုကိုကိုကောင်းအောင်ဆောင်ရွက်တဲ့အလုပ်တွေဥပုပ်ဆိုရင်ဒါကိုကိုကိုကောင်းအောင်ဆောင်ရွက်တယ်မနော်อืมနောက်ဆုံးဘုံဘုံတို့ ကိုယ့်ရဲ့အညစ်အကြေးတွေကိုတန်ရှင်းအောင်ဖြူရှင်အောင်လုပ်မယ်ဆိုရင်ဒါအထွတ်အထိပ်နော်ကိုကိုကိုကောင်းအောင်လုပ်ရရောက်မသွားဘူးလားရောက်သွားတယ်အဲ့တော့ဘုန်းဘုန်းတို့ဒီနေ့မင်္ဂလာတရားလည်းပဲอืมတဏှာကြီးပြည်တော့မယ်နော်အဲ့တော့ပြောခဲ့တာတွေအကုန်လုံးပြန်ပြီးတော့အနှစ်ချုပ်ကြည့်မယ်ဟုတ်လားအင်းဥမာကကြီးအကြောင်းလည်းနည်းနည်းပြောခဲ့တယ်နော်ဘဂဗြဟ္မာကြီးရဲ့အရှိအတိတ်ကာလကပြုလုပ်ခဲ့တဲ့မင်္ဂလာတွေဟုတ်လားအင်းပြီးတော့ဗါတော့ယတတထေတာနော်ပါယတိမင်းဥဒ္ဒရလူလင်ဟုတ်လား ဝိသခါကိုဟောခဲ့တဲ့ဥပုပ်ရဲ့အကျိုးနောက်ခင်ကမာလာဇတ်အညတရပြမနာဒါတွေပြီးအောင်မှပြောနိုင်မှာမလားလို့ဘုံဘုံကအောင့်မေ့နေတယ်။ကင်ပြီးသွားပြီနော်။အဲ့တော့တဏှာကြီးလဲထိုးတော့မယ်ဆိုတော့ဟိုအန်ကြပါမယ်နော်အခြေအနေပြောရင်ဒါလေးနဲ့ဟုတ်လား။ဒါကြောင့်အနာဝိဇ္ဇာနိကမ္မာနိနော်အပြစ်ကင်းတဲ့အမှုကိစ္စတွေကိုနော်မြင့်မြတ်တဲ့စိတ်စေနာနဲ့နော်ကောင်းမွန်စွာပြုလုပ်နိုင်ကြတယ်မင်္ဂလာတရားနဲ့ပြည့်စုံကြတယ်နော်သူတော်ကောင်းတွေဖြစ်ကြပါစေလို့ဘုံဘုံတို့ဆန္ဒပြုပြီးတော့ ဒီကနေ့ပြုလုပ်အထောက်အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မညံပုညံမျက်နှိဗ္ဗာန်ကိုလင်မြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟု ပတ္တနာအောင်စု ပြုကြကုန်ရာတည်း